မန္တဆောင်းနာရာတိသတ္တောလာဇာ34ရက်နေ့ညနေရှိစာပိုင်းမဟာယံကုန်တိုင်းတိုင်းမြို့နယ်6ရက်ွယ်ဇေယျဝီပရိယတိစာသင်တိုင်းတရားနှစ်ကြိမ်မြောက်မင်္ဂလာမင်းသူသက်တော်စီတီတော်ပူဇော်သည့်အကျိုးဓမ္မတွင်ပဲဟောကြားအပ်သည့်တိန်တော်မင်္ဂလာအကြောင်းသိကောင်းစေရာဓမ္မဒေသနာအဲတော့ သာသနာပြုဘုရားတဲ့ကြောင့်တော့ရှင်ဘုရားနာဝတ္တိနာဂတိနေတာအဲဒီကုသိုလ်လုပ်ငန်းတွေတိုးတက်ရှင်မြတ်မှုအတွက်အခုဒီမှာလည်းပဲတိမ်တော်မင်္ဂလာဆောက်လုပ်ပြီးဖြစ်သောကြောင့်တိုက်တွန်းလို့ဆိုသောအဖြစ်တိမ်တော်မင်္ဂလာအကြောင်းသိကောင်းဝေရာတရားဒေသနာပါရယတိမ်တော်မင်္ဂလာအကြောင်းသိကောင်းဝေရာတရားဒေသနာအဲဒီတရားဟောကြားပြီးရှင်ဘုရား သာသနာပြေတော်ကိုမင်းသာသနာပြုခွင့်ရအောင်ကိုလာလွယ်ဆလာပွားဘဝနဲ့နှလုံးပကုံးနဲ့နဲ့တဝါပတ်တော်ရစီနေတဲ့လူကြီးအောင်ပြုခွင့်လာခဲ့ရလူဤရှင်နဲ့သာရွယ်ကဘဝတဘာကြောက်ပါဘလုံးနေနာတာကျေးဇူးရှင်များမိခဲ့တော်တော်မေတတော်60သိက္ခာတော်ဤ ဘာအမြင့်နဲ့ဓမ္မရဲ့သာသနာရဲ့အသစ်လူတန်းတဲ့ဒီစိတ်မောင်တရား39သိန်းရောကုသိုလ်မင်္ဂလာတော်တို့ကိုဘုရားဘုရားတိုင်းပြပြပင်တယ်လားမာလီသာသနာရဲ့တာဖွင့်လက်ခါဖြစ်ဒီအရေးမျက်နှာဘာလာကမြာရာရှင်သူယောဂီသူတော်ပြုတို့အားဝါရေသုံးနာဘုဒ္ဓလဘောင်းဒီလရပောင်းရ20ဝေကြီးမရှိ ကုသိုလ်ဖြင့်ခမဲ့မနထာနေထာမိရေရှင်းပစ္စည်းတို့ရဲ့ဒုဒ္ဒနာဒါနချက်ဒါနှင့်ရာသီရှိခဲ့ပါဘူးပြုပြုလို့ဆရာခလျာကျောင်းသာနာတော်တို့အားပါဠိပြည်သာပါဒနာပြောရှိရသည့်ရောက်တိုင်းတနေ့တစ်ချိန်တစ်ချိန်ရေးရင်းဓမ္မဆန်းတယ်ဘောဝဆန်းတယ်အုံဆန်းတယ်ရွေရွေဆန်းတယ်အင်းလေးွက်တဲ့သံဃာပါ ဇာယနာမေတရားနာမှတ်စီ၎င်းညာနာတွေ့တွေ့တမ်းတဲ့ဓာတ်နဲ့ဆက်မှန်းနဲ့ရာဒီရှိသွားပါပြီအခုနောက်ပိုင်းလူတွေရှိပါရင်ချက်တဲ့ဆုံးတော်လူတွေအဖြစ်ဖြူမြို့လုံးဆိုင်ရာခလျာယောသာနာတော်တို့အားညမလာသံဒီရဲ့နေ့ရောက်တိုင်းရောက်တဲ့ခန္ဓာတစ်ချက်တစ်ချိန်ရင်လည်း၃000ကျော်၄000အာယုစွမ်းဆောင်မှုခဲ့တာ28လရှိသွားပါပြီ အခုလောတရားဝတ်ထွားတဲ့မြေသာတ္တမိမဆောင်ရွက်ပြီးသူဘက်ကွာကပြုလို့ကျသာနာဆုံးလုံးခဲ့တာတစ်ဆက်ရှင်းပြုတ်လည်းရှိပါပါပြီဘုရားရေးထားပြီးနန္ဒမီယပြုတ်ခဲ့တာဆယ်ပြုတ်လည်းခန့်ရှိပါပါပြီနာမပိစ္ဆာသင်္သာသံဃာတရားကျော်ရှိတိုက်ပရိယတိတိုက်ပြီးဒရဏမီယတသောတသောညာပြုခဲ့တာကျောင်းတော်တရား၁၀ကျော်သွားပါပြီ ဒေတာမီတသောတသောမြဆိုရဲတာကျောင်းတော်80ခန်းရှိပါပါပြီအမေရိကန်ရောက်ခြင်းကမယူချာရှိပြီးတယ်မှာလောကချမ်းသာမြေရောနဲ့ဓမ္မမယတယ်မဲဆိုလို့ဗမာအခြေတသိန်းဒုတိယအခြေတသိန်းတတိယအခြေတသိန်းပေါင်း30အဲဒီစကားရှင်းမစားလို့မာနိမြို့36လ63လဘာခေါ်လာဝင်မှပြုပြီးမိသားစုတို့က တပည့်တော်တွေမြန်မာဗုဒ္ဓဘာသာနိုင်ငံမှာချက်ဆိုတဲ့ဘုရားရှင်ကိုကြောင်းနေပရိဝေတဲ့မြောက်များစွာတိဆောက်ထားတာအခုတဲ့အမေရိကန်ဆိုတဲ့ခရစ်ယာန်နိုင်ငံလောကချမ်းသာမြင့်တဲ့မြန်မာဗုဒ္ဓဘာသာဘုရားတည်တဲ့အခါစိတ်နဲ့ဝင်စားတဲ့ဘုရားဘာသာဝင်တို့မှာလည်းပဲလူတန်းထောက်ပြရမယ်။ကောင်းကိုယ်ကြီးရှိရည်လို့ယူကြည်ပါလေ ဒါရောက်တယ်ပြင်မပိုင်းဘူးတစ်ချိန်တစ်ချိန်တစ်သောင်းတစ်သောင်းအဲဟုတ်တယ်တစ်သောင်းတစ်သောင်းဆိုမယ်ဆိုပြီးလူလာကို16ချိန်တစ်သိန်း9000ရှိပါပါပြီသခိုင်းမြို့နယ်ဒုံလဲပင်မှာဘာကွန်ဆမ်းမအေးလို့မိသားစုတို့ကကြက်နဲ့၃သိန်းမေဒီနာမြို့ ရောရောကိုမေတ္တာနဲ့မိမိတွေကဝိနည်းမင်္ဂလာကုလူတရားကိုချစ်ပါပြီးအမေရိကန်တရားတွေကြံ့တဲ့တဲ့ဒေါက်တာအေကျော်ဒေါက်တာခင်စံဝေတို့ကပရမသင်္ဃာဆောင်ရမဟာရီတံပေါပလီဝတိဝိမရှိလူငါဆောင်ရကိုနေပြောအမှန်တွေငါဆောင်ရအဲဒီလိုအဲဒီလိုဆိုပြီးတော့မှဘုန်းကြီးတို့ရန်ကုန်၆တက်ကသူဘဗ္ဗညောင်းမိတ်ဒီလား င်းပြအန္တရာယ်စကိုင်းမြို့နယ်တိတိကလူဒန်းနာကျောင်း30တန်သိန်းကျော်33သိန်းခန့်ရှိပါပါအဲဒီထဲမှာလောဝိယနာလက်ချုပ်က33တွင်နဂတ်ကတရားဆွေရတဲ့ခုပါပါလေအခုမာစီကုသိုလ်ဝဲမှာအမေရိကကိုကြွလာတဲ့အခါကုသိုလ်ရှင်အမိရှင်တရားများနဲ့ပထမအဖြစ် 32သိန်းခန့်ယူလိုက်တာဖြစ်ပါတယ်။အေးအဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မဆွေတော်မျိုးတို့ပြောခြင်းများဘုရားရှင်အရင်ပြည်ဆုံးဘုန်းကြီးရဲ့ကမ္မထာဆရာပေါက်တာဟောဒီကြောင့်လည်းနှစ်ချိန်ဘုန်းကြီးတို့တရားပြဖို့အခုဒီနာကဘုပကောလောက်ရှိတဲ့လိုင်အားရကပမာယုတ်ကလိုင်တော့ပြောပြဘုန်းကြီးကြောင့်နေတာတနည်းနဲ့အားလာလောက်ဖြစ်ပါလား ဒီကနေ့တစ်လောင်းတမီးမှပေါ်မလာပါဘူးအဲဒါဝေးတာဝေးတာရတယ်ဩငါသားလူသမီးတို့မခံစားရဘူးလို့လည်းအောင်းနေပါတယ်ဒေါသတော့ဖြစ်ပါဘူးဒီနေ့မှပြည်ကိုဝင်ပါစေငါလည်းရတာဒါလည်းပဲကိုခန္ဒီပါလို့ဖြစ်ရတာပါလေရှိစေအဲကိုင်းရှိစေတဲ့အဲဒါကြောင့်ဘုန်းကြီးတို့ဆွေတော်မျိုးတော်များလည်းပဲတထကအန်းနဲ့ကိုမြန်မာနိုင်ငံမှာ အာချက်ဆိုတဲ့ဘုရားရှင်ကိုကြောင်းနေတဲ့ကြည်ဒီမာမပရိဒီကြည်ဒီမာမရှိအဲ့ဒါကိုလက်ခံနိုင်လေခရစ်ယာန်နိုင်ငံမှာကိုယ်ပြန်မှာဘုရားဘာသာတရားတိုင်းပဲဆိုတဲ့ဒီတထထအားနဲ့ပါဝင်လူတန်းကြကိုဘုရားများတိုက်တွန်းပါတယ်။ဘာကြောင့်လဲအမေရိကကမြန်မာပြည်လူရှင်များအတွက်ဘုန်းကြီးများတောင်းပေးအပ်လိုက်ဘုန်းကြီးတို့လည်းပဲအခုဆောင်ရွက်ရခြင်းဖြစ်ပါတယ်။ဒီနေ့ပရမတ် 73သိန်း73သိန်းပြည်နေတဲ့ပြည်တော်မှာပေါ့လေ။ခိုင်းရှိတယ်ဘုန်းကြီးရဲ့တိတံကုသိုလ်တော်ကတော့သိမောင်တရား39သိန်းခန့်ရှိပါပါပြီ။အဲဒီကုသိုလ်မင်္ဂလာတော်တွေဝင်ရတဲ့ဇေဟဝရိပရိယတိသာသနာတရားနှစ်ကြိမ်မြောက်မင်္ဂလာမင်းသူသက်ကိုစေပြီးဘုရားဘုရားဝိရမဆိုရင်သူတော်ရှင်တို့သာဓုခေါ်ခွင့်ရတယ်လို့အာရဝံမျောသာဓု ကရောမမူရှာတိပိကေယိဘောမိကရေပြည့်တိတိမမောင်အရှင်မြတ်သင်္ကန်းနဲ့ရှင်ဟန်ပြုတော်မူလို့သက်တော်ခန္ဓာခြေဝါတော်30ရဘဝနာထသံတေတိပကိညိကုတံမိကသောမိဘနာပြာနေနေမသမေသူတော်ချင်းတို့ရဲ့မိခင်မခင်ဆွေချင်းမျိုးဆက်အပေါင်းတို့ကိုပရေဝေ ကနကုကယေရှုဟာစိတ်မြော်၍တရားနာဝေကောမည်မာတံ မ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ညာပါစေကုန် ဒါပေမဲ့လို့တေယုတနာပန္နာမစ္စနာစရံဒေသံမေကယူရယာဒီကမ္မရလာဟုဂျပန်ဒီပေါ်ပြင်းနေအင်္ဂလာဘာသာပိကရောဂဝိရိကရှံကတိအယမယကိုင်းမြနာလူနာမြမသက်ရှိတတဝတိုင်းမှာဖြစ်တဘူတဘဝအမေဆိုတာတယောက်အဖေဆိုတာတယောက်သာရှိတဲ့ပါတယ် မှန်လားပြိဿာမှန်ပါဗျာလောကမှာရင်းစားပြန်ခရနိုင်တဲ့ဝိပဿနာကျေစုတိကျတာမှာဒီဒီရယောတတ်ရှင်ရှားရှိကစာဉာဏ်တွေကိုဉာဏ်ပြည့်လို့ကျေစုတွေစနိုင်ကြပါစေဂေယဘဝကပြောင်းသွားွယ်လွန်နေအခုလိုကုသိုလ်တွေပြုတာဒုက္ခခြင်းများဝေနတ်တွင်မိဘဒီလိုနာတတ်ကိုစံပြီးနိုင်ကြပါလေ ဘာကြောင့်လဲလောကမှာကြည်တုဖြစ်တဲ့မြေကြီးဘယ်လိုလဲကြည်မှပြမလို့ဒုက္ခမေဒုက္ခမေတို့ရဲ့တေလူမေတန်ဆိုင်စာပါကအဲဒီမြေကြီးဒီဝါယောပရိပမာဏအရှုပိယဘာတည်းအေယူဇနာရှင်တော်လေးတော်ဘုရားဆောင်ပြီးမြင်ဘုရားဘယ်လိုလဲမြေမှပြမလို့ဒုက္ခမေဒုက္ နောချူကတိပမာဏလောက်ရှုပေရပါတယ်အရေးနံကောင်းရောလေးပါမီခွဲ့မြောင်များလာတဲ့အနန္တဆက်ပြာဝလာဘယ်လိုဖြစ်ဖြစ်မြတ်မင်းတို့တို့အမေတို့အဖေတို့ရဲ့ပြည့်စုံတဲ့နိုင်စာပါလားချုပ်အနာမဘောဂိပမာဏရှုပေရပါတယ် ခွန်းနဲ့ခန္ဓာနဲ့မရေထွက်နိုင်အောင်များလာပါလေဒါပေမဲ့လို့တို့အပင်တို့အမေလူရဲ့စိတ်တွေမေတ္တာနိုင်ရှာပါလားအဲဒီမုဒ္ဒရာပြန်ဝါမြေချောင်းအင်းအိုင်အတွေ့ရှိဒီရီဟာဒဇက်တဘကြရောက်နေတဲ့ဘူပေါင်းနေပေါင်းပမာဏရှုပ်ရိယပါတဲ့ရေရှိမတ္တိမတ္တိတို့အာဂတဟော ဝမသံဝသုနေအောင်ကျင့်ပြမိမဲ့လို့တို့အမေတို့အဖေတို့ရဲ့ပြည့်စုံမဲ့အတိုင်းစာပါကရှိပဲပရိပမာဏရှုံးလေးရပါတယ်ဟုတ်ပြီလားဝိသာဘောဝတာမှာရှင်းစပြမရနိုင်တဲ့မိမနာပါကျေးဇူးကိုသိလို့စာညာပေးကြခြေရအောင်ပြုပြပါလို့ခြေကံမေတ္တာတကားထားရင်ပြည့် သိမ့်တော်မင်္ဂလာအကြောင်းသိကောင်းစရာအဲ့ဒါကိုဘုန်းကြီးတို့အချိန်ရသမျှနားကြရအောင်ဒီတော့အိဆိုတာတိမာဆိုတဲ့ပုဒ်ကဝေထွားတဲ့စကားလုံးတိမာကိုသိမ့်လို့မြန်မာစကားလုံမောအားကပြုလိုက်တာအဲ့တော့တိမာဆိုတာအပိုင်းအခြားတိမာဆိုတာအပိုင်းအခြားဒီဘုရား နာပြနာနာကိုရှိအတွင်းနိုင်ရဲ့အတွင်းပဲအတန်ကြီးဆိုင်တာအတွင်းနိုင်ရဲ့အတွင်းကဘာပါလဲအဲ့ဒါသိနေအဲ့ဒါပိုင်းခြားတာတရိကသနေမေပေါ့ဘာပါလဲသနေမေပေါ့ဧကသနေမေတဲ့ဗျာအဲ့ဒီကသနေမေဟာအခြားခြားသောနေနဲ့မရောရှိအောင်ဆိုပြီးတော့သီချထား အဲဒီလိုဤညာထားတဲ့တိမ်ဆိုတာဘုရားချွေးနဲ့တဲ့တတ်တော်ရညာကာလမှာမှဖြစ်ထွန်းပေါ်ပေါက်ွင့်ရှိပါတဲ့ဘုရားမှာဖွင့်တဲ့ခိအခါမှာတိမ်ဆိုတာဖြစ်ကုန်လို့ဖြစ်ပါအဲဒါကြောင့်တိမ်လို့ဆိုလိုက်ဘုရားသာသနာဘုရားဖွင့်တဲ့ခိဘုရားဖွင့်တဲ့ခိဘုရားသာသနာမှာတိမ်ဆိုတာရှိတယ်လို့ဘုရားကတော့ဘုရားဘောအရာ တရားဖြစ်ဖို့ရပြည့်ဖို့ရခဲ့ရဲ့နှလုံးဟောဒီတိမ်တော်မင်္ဂလာဆိုတာလေဒီလားမှာခဲရည်တဲ့အဆောက်အဦလုံးလုံးနဲ့ညီတရားဖြစ်ပါလေမှန်တော့ဆောက်ဖို့တိမ်မဟုတ်ပါဘူးသတ်မှတ်ထားရင်ညီတာတိမ်ဖြစ်ပါဒါကြောင့်ဆိုလိုက်တရားအခွင့်အရာတရားအခွင့်အရာ တဲ့45နဲ့နေရာပေါင်းလို့80ဖြစ်တယ်။အဲ့တော့ဘုရားတဲ့ဟာ45နဲ့ပဲရှိဒီတော့45နဲ့ဟာဒီနေရာမှာရှိပဲနဲ့ရှင်အဲ့ဒီဘုရားပရိနိဗ္ဗာန်ဆိုပြန်လုံတော်မူသွားရင်သာသနာအတွက်ပါအစက်တဲ့သာသနာထိဖို့ကသံဃာတော်လိုတာ။ဘာလို့လဲ။ ဝေးတောင်းတော့ကြောင်းတော့ပါသွားတယ်ဆိုတာလူတိုင်းသိတယ်နော်ဘုရားကဩဒီအားကြီးခုမှတွေ့ရတာမဟုတ်ဘူးဒီဒီဒီကမှသိတာမာရဲ့ပါရမီတော်ကြီးပုဂ္ဂပရိစ္ဆာကဆိုတဲ့စွန့်ရင်းကြီးငါးမျိုးမှာတခုတခုအောင်နေမှာပါရမီကိုစွန့်နိုင်မှာဘုရားပြည့်တယ်ဆိုတာဟောလိညာကပါဠိဘဝကောင်းညာ သားရဲ့အဲ့ဒီစရိယအားမျိုးမှာဓမ္မအကျိုးကိုသူဒီလက်ဆောင်ခဲ့တယ်လောကစကားနဲ့ပြောရတော့ယေရှုရှင်ပေါ့တရားပါရမီပြည့်အောင်ဖြစ်ပြည့်တယ်ဘာပါလဲပါရမီယေရှုရှင်ပဲလေအဲ့တော့ဘုရားသာမတော်ကြီးချမ်းသာပြောရတဲ့ဒိဋ္ဌိတွေကဘာသက်ကာလအတွင်းမှာဒီသားလေးကိုယရဏရွှေငွေချမ်းရည်တတ်ွားဥစ္စာချင်းမြင်လည်းရကြိုက်ကြုံရှင်ပြည့်တွင်သွား ပြီးဒါမှမဟုတ်ခုနကပြောတယ်အဟုအမနာဓမ္မမဟုတ်မနာမသိတဲ့နိဗ္ဗာန်ဆိုတဲ့အမြဲတရားကြီးဘုရားကိုယ်တိုင်ရတဲ့အခါငါသားလေးဘာဝိကျေစုကိုရှတ်သောအဖြစ်ငါသည်အဲ့ဒါလောက်တော့ကသာသနာ့မူပြီးမယ်ဘာအမွေသောတာအဲ့ဒီလိုနှလုံးပိုက်တော်မူပြီးတော့မှတခါလဲအကြောင်းဒီတိုင်းပြန်ပါဠိကလည်းဘုန်းကြီးမေတ္တာ ခွဲခွာအားရလို့ခွဲခွာရင်တမျိုးခொနှစ်ကြီးမှအခုမှတွေ့တာနောက်အမေကလည်းပဲအမွေတောင်းကြီးလို့ဘယ်တော့ခိုင်းလိုက်တယ်အဲ့ဒါတရားတရားမှမရသေးတော့အော်သူမပါသေးလို့ထင်ရတယ်ပြန်လာ ပိသုကပိဥပ္ပစေခန္ဓုကခန္ဓာတာဏနာအမိပြေလိုက်ချမ်းအန္နတဲ့ဝါကွယ်ခန္ဓာဘယ်လိုလဲဝါကွယ်တကယ်လို့ဘုရားကဒီသာရိယာကကိုယ်ဝတ်မပေးခိုင်းလို့ကပေးနိုင်မှာတော့သူအပေးခိုင်းတဲ့ပါဠိပုဒ်ကဟောကလားဆိုတဲ့ဉာဏ်ကြီးဘုရားရှင်ကိုယ်တော်လုပ်ပေးထားတာလေသူသာရိယာမှာဘာလို့တန်ခါတဲ့ဘောက် အနာဂတ်သာသနာမှာသံဃာတော်တွေဆောင်ရွက်ကြမယ်အနာဂတ်သာသနာမှာသံဃာတော်တွေဆောင်ရွက်ကြမယ်ဒီသံဃာတော်တွေစောင့်ရှောက်မယ်အဲ့ဒီကိန်းဘုရားလောင်းတော်ဘွားတယ်သူမြင်သိတယ်မိမိကြီးကဘာသိဟိပေမကြီးသွားပြရတဲ့ပါရမီတော်နဲ့တိဆောက်တဲ့သာသနာလေးနဲ့ငါးနဲ့သာခြားတာဆိုရင်တော့ပေမခံကြမလို့ပဲအဲ့တော့ဒီသာသနာတော်ကိုဆက်လက်ထိန်းသိမ်းမယ်ဒါမှမဟုတ်သံဃာတော်ကိုဖတ်တယ်ဆိုတာဘုရားသိတယ် အဲ့ဒီတဏ္ဍာတော့ဖြစ်ပေါ်မှာဒုက္ခနာလေးလေးလေးကဘာတည်းဘာမင်းဖြစ်ရပြမှန်းရှုနာပဲလို့မြင်တော်မူတဲ့ပြည့်အဲ့ဒါအနာနာမရှိတဲ့နောက်အာဟာရောဂိကတဏ္ဍာချင်းနဲ့ဆောက်ဆောက်နေတယ်ဆိုတာကိုပုံစံပြတော့အပြင်ပါဠိတဏ္ဍာတော့ဝတ်ပေါ်တာပဲဒါကြောင့်တော့မြင်ကြည်တဲ့ကြည်တာဟုတ်ပါလားအေးအဲ့တော့အဲ့ဒီတဏ္ဍာတော့အဲ့ဒီတဏ္ဍာလည်းပဲ တရားလည်းပဲကတော့ဘဝစိတ်အကိစ္စတွေပြိပဒါနနာနဲ့ပါရမီပိုင်ကိုနေညာရူပဘဝနိအနာအတ္တိအေဤဘေကုဧကဘေကောယဟန်ရာလောယဟန်တို့ရာလောဒီလိုဆိုလိုက်ဖြတ်ဘုန်းကြီးတို့ယဟန်တို့ဖြစ်သွားတယ်ဘုရားမရှိတဲ့နောက်မှာအဲ့ဒီအခွင့်အရေးကိုပေးနိုင်တဲ့တရားတော်မရှိဘူးအဲ့လိုမရှိတော့ တန်ခါအများစုဖြစ်ပေါ်ဖို့လိုတယ်။အဲဒီတန်ခါကိုဘုရားမရှိတဲ့တော့မွေးထုတ်ပေးတယ်နော်။သိမ္မာမင်္ဂလာပဲ။ပါပါလေ။သိမ္မာမင်္ဂလာ။အေးအဲ့ဒီသိမ္မာမင်္ဂလာရှိတာသိမ္မာမင်္ဂလာဟာမိခင်ကောင်းတော်ဖြစ်တယ်။မိခင်ကောင်းကသာမန်သမီးများဦးမေးပေးပေးဝေးပေးတယ်လို့ဟောဒီသိမ္မာမင်္ဂလာနဲ့တန်ခါတော်ဆက်ဆက်ကိုမွေးထုတ်ပေးတော့ကြောင့်အဲ့ဒါမိခင်ကောင်းတော်မှာဖြစ်တဲ့သိမ္မာအပ်လာတယ် ဒီအသာသနာဒီကောင်းရင်ဘလောက်ချိန်ကကြတယ်ဟုတ်ပလားအေးအဲ့ဒါမှမဟုတ်ဘုန်းကြီးတို့ပြိဿကြီးအဲ့ဒီမိခင်ကောင်းဖြစ်တဲ့တိမ်တော်မင်္ဂလာလိုအပ်တဲ့ပတ်သက်တဲ့ကံဒီအဲ့ဒီတိမ်တော်မင်္ဂလာကပါလေဘုန်းကြီးတို့တရားဓမ္မတို့ကအေးအကျိုးပြုနေခြင်းပဲဖြစ်ပါလေမှန်ရလားမှန်ပါပါ kai shi ne ga ayan mi gen papa mi တမီးတော်ခံပြီးတော့ဒီဆောက်ခဲ့ရတယ်ကျွေးနဲ့ကျွေးနဲ့ရင်းနေရတဲ့ပိသနာရှိကြွယ်ရည်အဲ့ဒီရှိကြဖို့ကသာနာလိုအားအဲ့ဒီသာနာကဘုရားရဲ့တတ်တော်တဲ့ဆံပါတော့ဘုရားကလက်ညှိုးညွှန်တာလူတိုင်းညွှန်နိုင်ဘူးသူအတိတ်ကသင်္နာတဲ့ပြိခရာလူပြီးတော့ကျွတ်တောင်းနေကအလောကိစုစုပေါင်းရှိတယ်ပရိခရာတော့လူတယ်အဲ့ဒီပရိခရာသင်္ကန်းနဲ့ကျွတ်တန်းဝင်ရပါလို့ဆုမတောင်းရတယ် သင်္ကန်းမရ။ဒါကြောင့်ဘုရားရဲ့အမဲတော်တော်တော်လို့ဘုရားဆိုတဲ့အသေးသေးပုဂ္ဂိုလ်မြတ်ကြီးကိုမွေးပေးထားပြီလေ။လူမို့ကြောင့်လည်းဉာဏ်နာဖြစ်သင်္ကန်းမိုးရပြိဋ္ဌာန်ဆောင်ပါ။အဲ့ဒါဘုရားလူကဓမ္မများအထူးကြီးဆိုင်တာသင်္ကန်းလူတွေရာဇူရဲ့သင်္ကန်းရှင်နဲ့ယဟန်ဘဝနဲ့ထွတ်တောင်းနေရပါလို့ဒီမှန်ပါဘယ်လိုပဲပုဂ္ဂိုလ်သား သင်္သောဝတ်ဝါရရှာလို့ဘာရတာမသိရယဟန္တာကဖြစ်တဲ့သင်္သောဝတ်ဝါရရှာလို့အားအများကြီးပဲအေးအဲ့တော့ဒီသင်္သောဝတ်နိုင်မှသာလေဒီသံဃာကလည်းဆက်လက်ပြီးလို့ရမှာဟုတ်လားတော့မိခင်ကောင်ပမာမိခင်ကောင်ပမာဒိနောဟာဒိနောဟာသွားရှိရမည်သွားရှိရမည်ဒိနောရှိမှဒိနောရှိမှ သာသနာသုံးပါးဆက်လက်ပြီးနိုင်ပြီသုံးပါးဆက်လက်ပြီးနိုင်ပြီအဲဒါကိုသိတော်မူလားဒီတော့မြင်တာကအဲ့ဒီသိတော်မူလားခန္ဓာနဲ့သံဃာတော်လေးကိုဝေးချုပ်ပေးလို့ရတယ်သိမရှိရင်သံဃာတော်ရှိလို့ရှိတယ်သိမရှိရင်သံဃာမရှိရင်တရားဆိုတဲ့တရားလေးတဲ့သူ့ရဲ့လောက်ကတော့ကြောက်တယ် သူကအိအိဘက်ကိုခေါ်လို့ယဟန်သာသာရှိတယ်အဲ့ဒီကဆတ်ရှင်မပွားနိုင်တဲ့တန်တဲ့ရသူ့ရဲ့၄၅နှစ်ဆိုတဲ့တန်တရား၄၅နှစ်သာသာလုပ်ပြီးပဲအဲ့ဒါကြောင့်အဆက်ချက်မျိုးချက်ပြန်သွားပြီးဟောဒီတေတော်မူတာလို့အားလိုက်ဒီအဲ့ဒါကြောင့်တို့တေယောကျွန်းတို့ရာဓာဤနောင်လာလူကြီးတို့တရားဓမ္မအားထုတ်လိုက်ကြတာသရဏနာပြီအဲ့တော့တဲ့ဘုရားမရှိတာလား ဧကန္နာတော်ရေပေါ့ဒီကြွလာတဲ့အခါကျတော့တတိတော်ရဲ့အပေယောရှင်ဘုရားကမိမနောနာဒေဝီဘုရားကြီးဒီကရဏကံနေပြီးတော့သောတာပန်ဉာဏ်များစွာရှိပါသာသနာကိုတည်လာမတည်ဘူးတလားတော့ဒါဖြင့်ဘာရှိမှဒီမှာလဲဆိုတော့တိမ်တော်မင်္ဂလာရှိမှဒီပဲအဲ့ဒီတိမ်တော်မင်္ဂလာရှိမှရာပြုရာရှိမှသာလျာချက်ချက်တမျိုးချက်တက်ပွားပြီးတော့ သာသနာတည်တယ်ပဲအဲ့တော့သာသနာကသီလသမာဓိပညာဆိုတာဘုန်းကြီးပြိဿနားတယ်ကြားပြီးပြီဒီကသာသနာသမာဓိသာသနာပညာသာသနာအခုကဘုရားတဲ့ဆောင်းဆောင်းတာသာသနာပြုသာသနာပြုတယ်လို့ဆိုနေရတာသာသနာအရှိတ်ပြုတာမရဘူးအတုလို့ခေါ်နိုင်ဘုရားတဲ့ဆောင်းဆောင်းတာကိုငရဲကြီးတဲ့ကုသိုလ်များလို့မပြောသာသနာပြုအရှိတ်ဖို့လို့ရဲရဲကြီးပြော ဘာလို့ပြောတာလဲအာနာတာကိလမာရိပညာသာသနာဆိုတာသီလမာရိပညာပဲအဲ့တော့လူသီလကဘာမှရှိပါရှိပါလူသီလကဘာမှရှိပါရှိပါဘုရားမရမဟုတ်ခိုင်းတာကတ္တအတ္တယန္တရဆိုတဲ့ပုဂ္ဂိုလ်တွေကအထူးဆန်းထွယ်ထားတာအေးအဲ့တော့သီလမာရိပညာအဲ့မှာသီလကဘာမှရှိပါရှိပါဩကိုရင်းသီလပရမတ် ဖြေပေါ်ရလို့ကရုဏာဖြေလို့ရတယ်အမှန်တော့မှန်တယ်တရားတစ်ဆက်ဟိုပါဘလားတရားတစ်ဆက်ဟိုပါအဲ့ဒါပဲကြည်သာတို့တွေပြုလိုက်တဲ့ရှင်ကာလိုက်တဲ့ရဟန်းအာမေမကိုယ်ကိုယ်ရင်ပဲဖြစ်ပြမှန်းကိုကိုယ်ကိုယ်ရင်ပဲတရားပရမရှိမှန်းကိုယ်ရဟန်းပဲဖြစ်ပြမှန်းကိုယ်ရဟန်းတရားပရမရှိမှန်းလူမျိုးမုံတိုင်းတိုင်းကြားရတာပြီးသွားတယ် ကိုင်းတော်ပါပြီအဲ့တော့40ပါ50ပါဘုရားဆက်လေးပါပေါင်း34ပါတတိယ55ပါပေါင်း109ပါအဘိနသုတ်50ပါတဲ့119ပါပေါင်း109ကိုရည်ရပါလားလဲအာမောင်မနိုင်ဘွယ်တော့ရပြီဆိုပြီးတော့ဟောတာလုံးလည်းတော့တုံးနေပါမလားဒီကိလူတွေကဘာလဲတိုင်းအတိတ်ကောက်ဖို့နမိတ်ကောက်ဖို့ ဆက်ခွင့်ရပြီးရင်လေအဲဘုန်းကြီးဒီလားရှင်ကအိမ်ထွက်လာကောင်းမှာဟောတို့ဘုန်းကြီးဒီလားရှင်လားနိုင်မရတော့ဘယ်လိုကောင်းအော်ဘုန်းကြီးဒီလားရှင်ဘယ်လိုဘယ်လိုသုံးရအဲ့တော့များများလားကူကြီးနည်းနည်းလားကူသေးတို့တော်တော်ချစ်တဲ့ကြဘုန်းကြီးတွေကချမ်းသာတယ်ချဲ့ပြလိုက်တာ။ကိုင်ဝင်းဒီလားမနပါ တတိသိတဲ့ကဖြစ်လိုက်ဘယ်ဟန်ကပြုတ်ပြင်လိုက်တာဒီမှာတရားငကားလုံးပုံမှန်ရဲ့ဘသူကမှပြင်ပြုတ်ပြင်မရဘူးတဘောပေါက်လားပေါက်ပါပေါက်ပေါက်ပြန်ပြီးရင်ရှိချာမရှိအခုလိုချင်းဒီ ထဲမှာမယောင်တာကြလို့ရှိဘူးလားအာမဘာနေပါဖေယသာဓုပါဖေယအဲ့ဒီပါဖေယရဲ့ဖေယခေါ်တာခိုင်ရခေါ်တာမလိုပါဘူးသဘောပေါက်ပါလားသဘောပါဗျာအေးသဘောလေးတဲ့ပညာရင်းရှိသားရှိဝါကြတယ်အေးဒါအဲ့ဒါတော့ရည်ရှိတာဒါကြောင့်ကိုယ်ရင်ဖြစ်သွားတော့ဒီကတရား၁၉ပါကိုယ်ရင်တမန်တဲ့တရားကိုဘိုးချုပ်တသက်လိုက်လို့ပြီး ဟုတ်လားမလားအဲ့ဒါပဲညာနဲ့ကရဏတိကဒုလူရှင်သက်လိုက်လို့မမြင်229ပါအဲ့ဒါသိလို့မလားရှင်မယဟန်ပြယဟန်ကတစ်ချက်ဝိပါမကိုရင်ဆိုတာဖြစ်လို့ပါမဏိလို့ပြောကြတဲ့အတော့ဟာပါမဏိရဆိုတဲ့ပါဠိကရလေးဖြစ်လိုက်တယ်ဒိဋ္ဌိကသမဏတာပိစ္ဆံသာမဏေရောသမဏတာယဟိအပိစ္ဆံသာတိအာမဏေရောယဟိ လားတို့သာမေသာမေလို့ခေါ်ကြတာပါဠိပြဟောတာမြန်မာလိုသုံးရင်ယဟန်ရဲ့ပါသာမေဆိုတာယဟန်ရဲ့ပါအဲဒီမှာယဟန်နဲ့သိရှိမှဖြစ်တာသူ့အဖေယဟန်ကသိရှိမှဖြစ်တယ်အဲဒီသိကဘလို့တော့ချက်ကြတယ်ဒီတော့မြင်ကြတယ်ဆိုတာပဲဒါသိတာကိုင်းဆိုလိုက်လူတို့ဒီမှာလူတို့ဒီမှာိန်တော်ဟာအိန်တော်ဟာဆွာရှိရသည် စိတ်တလုံးမှမရှိသဘောဓမ္မပညာချက်တဲ့ရှာစိတ်တလုံးမှမရှိသဘောနတ်ပြည်၆ခန့်တဲ့ရှာစိတ်တလုံးမှမရှိသဘောလူပြည်မှာလည်းအရှိတော်အနောက်ရောမြောက်ရောသွားချစိတ်တလုံးမှမရှိသဘောဇဂုရိပါတို့ရဲ့လက်ရတော်ချုံမှာရှိဘာလို့သင်အားဖွင့်တဲ့နေရာမှာသိဆိုတာရှိဘုရားမဟုတ်တဲ့နေရာမှာသိဆိုတာအေး မြေမျိုးမြေမြအောင်မြေဖြစ်တယ်လို့သိလိုက်သမှာအေးလာရယံတော်ဘုရားတို့ချစ်နေမနေရတဲ့ဟောဒီမြေအပြင်းလောကတ္တိတွေကသာတိမောသာနာအောင်ဟိတ်မြတ်တဲ့စိတ်နဲ့ဘိသိက်မင်းရာ အေးမရဘူးဆိုတော့ကြည့်လို့အောင်ဒီလည်းငြိမ့်နေတာကကြည့်အောင်ပါလေဟမ်အေးအဲ့ဒါအဲ့တော့လေတို့အဟုဇဝရိပါလက်ရတောင်ဆုံးမှာပါရှိတယ်သိရှိပါတယ်ဘယ်အနေရှိပါလဲဓမ္မနာကြီးအမေရိကန်ကျော်အော်ဖရရှင်ကတရားတစ်ချက်အထားကြည့်လိုက်ကြည့်လို့လည်းခုံယူကြတယ်ဟုတ်လားအဲဒီတနေရာဒီတနေရာမှာဆိုလည်းတို့မြန်မာပြည်မှာရွှေတော့ဩယူရီယာ နော်ဟိုကအင်ဒိုနီးရှားကဘောတော်ကူတူဟုတ်လားဂျပန်ကတော့ကမာကူရကဘောအခုတော့ကမာကူရလည်းမြင်နေမရတော့စီတော်ကြီးပေါ်နေပါပြီဟာအေးအဲ့ဒါဘုံဇီယာဖြစ်ကြတဲ့စီကြီးဆောက်ပြီဗျာအဲ့လိုပဲတဲ့တို့အခုဓမ္မအင်းနဲ့ဆန္ဒပြေ၆တာအပယ်လေးပါးလုံးဝဆက်ဆဲတာလူပြေမှာလည်းအရှိတ်ကျွတ်မြောက်ကျွတ်အနောက်ကျွတ် ဗရိကိုင်းအနဲ့ထောက်ရှိပိန်တော်မူလားဆိုတာလုံးဝမရှိတို့ရဲ့ဇဝိပါလက်ရကောင်းကျိုးမှာသာပိန်တော်မူလားရှိတယ်ဘုံယူစရာမကောင်းဘူးလားမှန်ပါဗျာဘုံယူစရာကောင်းလားဘုံယူစရာကောင်းပါဒီရှိသားကြီးတရားဝဲလာပြီးတော့ကြောညာချုပ်ကောင်းလို့ပဲပြောတာ။ဘုံယူစရာမကောင်းဘူးလား။ဘုံယူစရာကောင်းပါဗျာ။ရေးကြည့်ဘူးလား။ရေးပါ Era la uh, တော်မင်္ဂလာရှိမှသာသနာဆိုတာအမြင့်တွေ့တယ်။သိတော်မင်္ဂလာမရှိရင်သာသနာသာသနာအမြင့်မတွေ့သေးဘူး။ဒါကြောင့်သင်ကအတ္တပါအရေးကြီးတာတို့ရေကျော်ဆက်ပြရေကျော်ဆက်ပြတို့ကျုံမှာတို့ ၄ဝမ်းကြ လူဦးရေဘယ်လောက်နေရသန်း90လောကအဲ့ဒီဆန်းတစ်ချိန်လေးနေရဝင်ရင်ညာပြည်တော်မျိုးကတိုင်းနိုင်သန်း90ပဲရှိအဲ့တော့သူတို့ကအစာမပြတ်ဖြစ်လာမြေလူလားအဲ့ဒီမြေရကိုရငွေလူလားအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ဘာသာရေးလူမျိုးရေးရှင်းရုံမရှိတဲ့မြန်မာပြည်ကိုမျက်စိကြဟုတ်လား ဘေဒုရကဓမ္မတွေအလုံးလုံးဆိုင်စေတဆောင်ပတ်တွေရောင်းကောင်းတဲ့နေရာသူတင့်တော်တဲ့နေရာကိုမြည်ရွေးချယ်ဘူးလားမချေပါဘူးဗျာအဲ့ဒါလိုပဲအခု21တွေကလည်းပဲသူတို့ရဲ့လူမျိုးနဲ့ဒီဧရိယာမဆံမပြတ်ဖြစ်နေတဲ့ပြင်သူတို့မြေလိုလားအဲ့ဒီနေရှာဖို့ရမွေလိုလားအဲ့ဒီနေဘယ်မှာရှာမလဲဆိုတော့ဘာသာရေးလူကြီးစီယုံမရှိဘူးမြန်မာပြည်သူတို့မရှိဘူးအဲ့လိုမြန်မာပြည်မျက်စိကြတော့တတိယမှာရှိဘူး တတိပဒခါစုပါပါပါစုရတဲ့အေးအဲ့ဒီမှာမူနာချက်ချတစ်ငွေအလပြားကိုယူပြီးနှစ်မေပညာကိုယူပြီးသုံးမြေပညာကိုယူပြီးလေးရွှေမြန်မာကိုယူပြီးငါပြည်အာဏာကိုယူပြီးဘုရားနဲ့ချက်အားချက်ချပြီးတော့မှအလူလုံးဒီမှာမျိုးနဲ့ ဓမ္မမြေနေဓမ္မယိသောဓမ္မသံဃေကိုစပြီးတော့မှဓာတုလဲလာတို့ပဲကိုရောက်လာလို့လည်းဆိုပြီးတော့ဒါလည်းရှိပွားရှာကလာလို့ရှာတေယုတ်တို့ရှုဘာလို့ကလုံးလာကြတို့သုံးချအမိကျဲ့မိသာကောင်းကျဲ့ကောင်းသာဘာမှအရှိမရှိဘူးအေးအဲ့လိုဆို တို့ဒါလို့မြင်တယ်ဒါလို့မြင်တဲ့ကျက်တို့ကလူလုံးကြီးလာပြီးတော့မြန်မာပြည်မြန်မာရေးတော့မြန်မာရေးဆန်တယ်ကိုစားပြီးတော့ဒါဘူးရောက်တယ်လို့ပဲပြီးတော့ကျောင်းတော်တို့ရှောက်ပြီးတော့ဝိရှာလိုက်တယ်ဗလားလို့ရှာတော့တရုတ်လို့မြန်မာလို့ပြောလို့မြန်မာရေးကြီးခဏိပဲပြုတ်တဲ့ပင်ယံသမကစပြီးတော့ဒီဟိုတီဗီရဲ့အမြက်ပြူးကနေပြီးအခြေခံတဲ့ဟာတွေအကုန်လုံးမြက်ပြူးဆိုတာ ထက်ထက်မဟုတ်ဘူးအဲ့ဒါကိုကိုယ်နဲ့တန်နေမှလည်းမသိဘူးအကုန်လုံးအဲ့ဒီထဲကနေဆော့လို့နေတာအခုအဲ့ဒါပြန်လာဈေးသမားလေးကြည့်လိုက်အောင်လေးအိမ်ကထွက်လာထက်ထက်ဘုံနဲ့နာတာနဲ့ဆော့လို့ပြောတာဟုတ်လို့တော့အလုံးကအလုံးနဲ့ဆန္ဒကိုခံစားရရှိတာခါတာဟုတ်လား ဆွဲကြတယ်ဘယ်လိုအနေနဲ့ဆွဲကြကြတော့ဘာနဲ့ဥပါဆွဲကြရဆိုဘာလို့ခက်ကိုယ်နဲ့ကာယကာယလို့အဲ့ဒါဖြုတ်ပြီးအဲ့ဒါဘာလို့လဲဖြုတ်ပြီးတာနောက်တော့အမျိုးသားတောင်းဆိုလာတာစသည်ပေါ့ဒီအဲ့ဒါသူ့လိုလိုရသူ့လိုရဲ့ကာယကာယကိုကိုယ်ရအခုတော့ဘုရားသမားရဲ့အားကာယဆိုင်ကသမားကစပြီးအောက်ကခြေကောင်းပြီးဘောရှိလို့ရှာရှာလို့ဘုရားမျက်မှန်နဲ့တာရှိကြတဲ့ ပါတဲ့ပဲအစတမ်းပြီးထုံလိုက်မှာပက်ဆက်ချိတ်ထုံနေရမမွေးရှိဒါအလုံးမဟုတ်ဘူးသူဆိုင်ရာအလုံးနဲ့ဆိုင်ရာကိုခံစားခြင်းကိုခံစားဟုတ်လားအဲဒီနေ့လူငယ်မောင်ငယ်များတတိယဉာဏ်လုံးနဲ့ဉာဏ်ဓမ္မနာသမျိုးဆက်ဉာဏ်များပေါ်ရဒီကိကစကလုံးကိုစီတော့ပြီးတော့ထိုးထားပြောင်းနေတာစကလုံးကြီးကပြောင်းနေတာပဲအေးအဲ့ဒါပဲ အဲ့တော့ဘာဖြစ်လဲဆိုတော့သူတို့လက်ထက်မှာရှိတဲ့ဘုရားသာတရားသာသံဃာသာဆိုတာဝေလာပြီအစုတ်ဘလို့ဘာမှလုပ်ဖြစ်တဲ့ဝိတုမလည်းချင်းတာတွန်းလိုက်ပြီကာတွန်းတော့ဘာရင်စိတ်ကနားကြတာရှိပါဘာမှလည်းလုပ်ဖြစ်အချင်းကိုမချဘူးလားအဲ့ဒါလေးသာရှုပ်ပြီးတော့တို့ဘာသာသာသနာအတွက်ရံမုံတွေထားလိုက်တယ်ဆိုရင်ဘာမှမဝေအများကြီးထွက်လာတယ်ပြတ်စင်တာ ဟုတ်လားအေးဘာမှအလုံးမဟုတ်တာစပ်ပလို့ကာတော့ဝတ္ထုလည်းကျင်းနေတာပြီးပြီးတော့ဖြုံးနေကြပဲအိမ်မှာပဲဒီကခဏကတော့အပလက်ရှိရှိဘူးဘာသာဆိုတော့ဘယ်လိုလဲရပ်ပါလို့ပြောလို့ဆိုထားတယ်တအိမ်နဲ့ရှိတဲ့တနေ့ဆိုရင်အားလုံးစုပြီးတော့တရားဟောတယ်ပြောတာလုံးဝမတက်ဘူးပါဘူးရှော့လိုက်အောင်တည်းတဏှာတစ်ချိန်ညာ မိသားစုစုံလုံးကြီးဘုရားဝတ်တဲ့ခုကဲဘောကဘုတိုင်းနိုင်တော့ကလူကြီးတွေတရားနာအာဝါဒနဲ့အခါနာနဲ့ဒီလနဲ့ဟောတာပြီးရောအေးအဲ့တော့တနေ့တစ်ချိန်ရောဆိုတော့မိဘနဲ့ တရားချရှိတဲ့လူဟာငါဘာသာသားတာဓမ္မမငါလူတို့အတွက်ဒါနေခင်ပဲအာရှိဥစ္စာကြည့်တဲ့ဒီတွေ့ရတာဒါတွေကိုတို့လုံးပဲဆိုတဲ့လူလုံးကိုတကူလုံးချီးပွားရေးဆိုပြီးတော့အဲ့ဒါဥစ္စာပေးနေရမျိုးဆောင်တဲ့ဘုံရှိနော်ကိုရောရရှိတာကိုရောကလာပြောကိုရောကြီးအားညာလေလူသားနဲ့တဲ့မောတရားတစ်ဆက်ပေါ်သိရှိပါလိမ့်မယ်လာခင်နေတဲ့နာနဲ့လူတွေတိမ်ဆောက်တိုင်လူတွေလေအဘယံတဘယံ သာသနာတရားကိုစာသင်နိုင်ပြီးလိုက်ကြတဲ့တောင်းတောင်းမှာအကြောင်းတရားတစ်ချက်ကျော်သွားပါဘူး။ကျွမ်းနာမှုဘူးလုပ်ရင်ရတယ်ဆိုတာပြောနေတာ။ကောင်းပြီသူတို့လူတွေကြတော့လေ။ဘာလို့လူတွေလူငယ်တိုင်းဆိုင်ရဟုတ်လားအိမ်မှာကြည့်ဖို့ဘုရားဘာသာအိမ်ကြီးတရားစာလို့ခုနဝိသုဘလေးကလည်းဘယ်ဟာများဘုရားဘာသာကိုကိုပြန်စေတာကြီးမရှက်ဘူးလား မရှက်ဘူးလားတရားသိဝင်တဲ့အချင်းလက်ဆက်ကိုပဲအားလားဗီဒီယိုဇာတ်လမ်းနဲ့တရားဗီဒီယိုကိုပဲအားလားစီဒီသချင်းဝင်တဲ့စီဒီတရားကိုပဲအားလားဗီစီဒီတရားသိဝင်တဲ့ဗီစီဒီဇာတ်လမ်းကိုပဲအားလားတိုင်းပါပါပါတာလည်းကိုယ့်ဘာကိုဖြစ်ရှာအိုင်မပြောလို့ဒီလိုပါတာဘယ်တော့မြင်တယ်ဆိုတာကြည့် ဟုတ်ပါလားအေးသူတို့မှကြတော့ငါးနှစ်သားသမီးလေးကစပြီးတော့ချက်ဓမ္မကိုခရီးတက်တဲ့အခါမှာသူကြီးဝတ်ဆိုအားလုံးဘူတန်းတည်နေရတော့တယ်။ဟွာလေတော့အဲ့တော့ဗမာဘာသာကြီးလေးကဗမာတို့ဘုရားဘာသာနောက်ဗမာတို့ဟိန္ဒူဘာသာနောက်ဘုရားဘာသာနောက်ခရစ်ယာန်ဘာသာနောက်အစ္စလာမ်ဘာသာအဲ့ဒီအစ္စလာမ်ဘာသာကမွတ်စလင်မဟာမင်းကြီးချိန်ဆိုပြီးဘာသာတွေဝတ်ထားတယ်။ဗမာဘာသာကြီး ဟိန္ဒူဘာသာဗုဒ္ဓဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာဒုဘာသာဒုတိယစီနီယာမှာလိုက်ဒါပေမဲ့လို့နောက်မှဘေးပြီးဝီကုနေတာကအဲ့ဒီအစ္စလာမ်ဘာသာပဲခဏိအစ္စလာမ်ဘာသာအများကြီးဒါကြောင့်ပန်ဒီဟာဆိုတာဆက်တယ်လက်ဆက်ပြရာကမှရှိတဲ့ကဘာလူတွေသူတို့ဘာသာသူတို့လူတွေဖြစ်ရမယ်ဆိုပြီးအောင်နေခြင်းအချိန်နှံကျဲကျဲကဘုပ္ပနယ ေသဗျာဝေသဗျာဝေယူမည်နှင့်ရွှေသဗျာဝေသဗျာဝေယူမည်သောရေပသဗျာဝေယူမည်နှင့်ရွှေသဗျာဝေယူမည်သာတိအာနာဝေယူမည်တိအာနာဝေယူမည်ဆိုပြီးတော့ခြေနှက်တဲ့တဲ့လို့လို့အလုံးလုံးတော့အောင်မြင်တယ်ဆိုတာကောင်းတာကောင်းတာဘယ်လိုပြောလဲအောင်အောင်မြင်တယ်အေးဘာလို့အောင်မြင်လဲဆိုတော့ခေါင်းကပြောတာ လူကြီးလူမိုက်ကိုဖြုတ်ပြီးပြောအခုဘုရားပြောကြတာလေအဲ့ဒါလူကြီးလူမိုက်ကိုဖြုတ်ပြီးအေးအဲ့ဒါပါဝေရောက်တဲ့ပေါက်တဲ့ရောက်တဲ့ပြောသွားတာအာနှလုံးမှာပါပါဘူးဟိုရောက်တော့တခါလေရေကောင်းများသွားသွားတော့တော့အကိုကြီးဘုရားရောက်တော့ဒီဖေကုဏောင်းအောင်ပေါက်တော့တဲ့ဥဒုံကြီးချတာပြီးတော့စားရင် သွားနေရတဲ့အချိန်ကုန်ရတဲ့ဝေးကောင်းကြီးအိမ်ပြန်ရောက်ပြန်တော့လည်းပဲလုပ်လေလားမောတယ်ဆိုပြီးအိမ်ကမရလေဥမချမ်းတာအခန်းထဲဝင်ပြီးခေါ်ကြတယ်အဲ့တော့ရှမ်းကြီးမာရောက်တယ်တဲ့ရှမ်းရဲ့မာရောက်တယ်တော့တော့ဆက်အဲအပြစ်လို့ပြန်တယ်ဘာချက်လျှော့အဲ့တော့အောက်ကခြေတော့ဘာပြစ်ပြပြီးတာလဲတော့ဆက်ပါလေမိန်းမကဘယ်မလဲတော့မာရောက်တယ်ဝေးဟာမိ ဆိုသေးတာအစစ်အပြစ်နဲ့ကိုပြန်နိုင်ငါချက်လျှော့မယ်စီကံတူကပြေးနာမှုပြဘူးကွာဒါလည်းတော့ကိုတော့ပြေးရမလားတော့ဒီမှာတို့လို့ပြောဝေဆိုးပါတော့ဒီမှာနေတော့အဲဒီဝေဆိုးပါတော့လည်းမလို့အချက်အနေရဟုတ်ပဲအခုကမရလို့သွားတဲ့လူကြီးသူမိုက်ကုသိုလ်ရဖို့နေနေတာကိုကငါချက်ညာရတော့မိုက်ဆုံးဆုံး ဘုရားတော်ကြောင့်မပြောဘဲဆွေးနွေးဘုန်းကြီးကြောင့်မပြောဘဲဆွေးနွေးနတ်ပွဲပြောဘဲဆွေးနွေးပြီးတော့စီမရေးကြံပြီးတဲ့ဆိုပြီးအုပ်ချုပ်သူအပြည့်တင်လာလို့လို့ငွေစည်းလာပါလို့လို့နဲ့ကိုဖြုံးနေတာကြတယ်ထက်ဒါပါမတို့ဆိုတာအာမရှိတဲ့ကာမှုကိုဖြုံးနေတာလေပြန်ကြည့်ဩကဲဩငါလေးညောင်းနာတာဝါကောနာကဝယ်ပါဝယ် ရကိုသိတယ်နော်ကောင်းပြီမှာမလားဖတ်တာဖတ်နိုင်ရင်ဘုန်းကြီးတို့တို့တော့စိတ်ကောင်းကြီးဟာနာမြတ်ရှင်ကြီးလားဟမ်အေးအဲ့တော့နိုင်ငံတော်မှာတင်ရတာကယရဏစုဘုရားဝကောင်းမြတ်ဘုရားဝလို့ချိန်တာအဲ့ဒါအထက်အောက်တစ်ခုသွားကြတယ်လူတွေကဘုရားဘာသာအများစုဟိုကြတော့ကြည့်လိုက်တဲ့အခါ နတ်ဆက်တဲ့ပါနဲ့ဘုရားကိုယ်တဲ့ပါဘယ်ဟာများနတ်ဆက်တဲ့ပါအပေါင်းတစ်ထောင်မုံလို့ဘုရားကြီးကဘုံရောက်ခဲ့ဘာလုပ်ခဲ့တာလဲမပါမသူဘုရားဘာသာရေးသိညံ့တယ်အလကအဖို့ဘုရားအဲ့တော့မင်းဘယ်ကြီးပဲခြိုက်တယ်အဲဘာလို့လဲစီးပွားရေးနဲ့အချင်းပြတ်တယ်ယောက်ျားလေးအခုဟောရင်နာဘောကိုပဲ နောက်ဘက်ကျတော့အာဏာရေးလူမှုရေးရည်ကျင်းမှုရှိပွားရေးကုန်ပြည့်ဟုတ်ကလားဒါဆက်လက်ပြောလိုက်ဆိုရင်ဘုရားရှိဝါဆိုတဲ့နတ်တိသက်ကြီးတွေနဲ့ဖြစ်ကြတာမြင်လားအင်းဒါနဲ့မပြီးသေးဘူးတကယ်တိုင်းဒီကောင်းသားစီစီဒီဒီဒီအာဆိုတဲ့ဆိုင်နေတဲ့အခိုးတော်လူကိုထွက်နေတဲ့အရဲ့ယုံတွေကိုဘူတိုစာနဲ့ထုတ်ရဲ့ ဒါနနဲ့လည်းကောင်းစေရင်အမိသတ်တော်နေဘယ်လိုဝိရှိဝါလေးညာကြီးပဲပြင်းမှုတရားမှာ80ကျောင်းတော့ပါအဲ့ဒီဝိရှိဝါလေးဖြစ်တာကြီးပဲမှန်ရလားဘုရားကမှတဲ့လို့ဘုရားတဲ့လို့သူရဲတာဆုံးနေတာလေအခုကြီးများတယ်အဲ့ဒါမှသူမြင်မယ်အခုကြီးကဆိုင်ကြည့်ပါဟမ်ပြီးတော့ဘုရားကလည်းရဲ့ရဲ့ရဲ့ယုံကြည်လို့ဒါကဘုရားနဲ့ဆုံးပြပါပြီးပြီ အခုတော့သူတို့ကူညီတာကူညီရဲ့လက်ထိပ်ခါကတန်တဲ့ကောင်းတဲ့ကူညီနေတာပဲကြိုက်ဘူးခြေလက်ဘူးအေးအဲ့ဒါလည်းလည်းသိရေးကြီးတယ်အဲ့ဒါလူကြီးသူမိုက်တယ်ဖြုံးပြီးဘူးဒါအုပ်လို့ဆိုလို့မာဂိတာဆိုတာဘေးပါနဲ့တေဘေးပါနဲ့တေကိုယ်နဲ့ဘာမှလည်းပတ်သက်တာမဟုတ်ကိုယ်လည်းဘာမှအကျိုးမပြု ကိုင်းဆွဲရတာတလားသုံးတလားဆိုဘုံကြီးကိုမရေခတ်နိုင်ဘူးအရေးဆုံးပြီးတော့လဲဆိုတော့လာပြောတာပြောပါအဲ့ဒီအုံကြီးဆွဲတာလည်းလာပြောသလားတကယ်မိမိရေးချုပ်မှလည်းဘိမ့်တို့တစ်မျိုးလုံးတော့သွားပြီအဲ့ဒီလည်းအုံကြီးဆွဲတယ်အများကြီးပါပါဘယ်လဲလို့ဒီကပြည့်စီလားပဲပြီတေနာမှာပဲသွားလေးလိုက်ဘွားမြေဆွဲရတာတလားတလုံးဆက်တာ ကိုင်းတာကိုအုပ်ကြီးလေးကိုလာယူသွားတယ်အာလောနာတကယ်တော့ကိုအုပ်ကြီးလေးယူသွားရင်အုပ်ကြီးကိုလာယူတာအခုတော့ကောင်းကောင်းရဲ့တက်တက်ကြောင်းတက်တက်ကိုပြောင်းတော့အဲ့ဒီမှာမရှိမရှိမဲ့လေးနဲ့အိမ်သစ္စာဟောဒါလည်းအရေးအသိပြီးတော့တန်ခါတော်လည်းပြပြီးတော့ဘေးနာကမောဖာအာရိစက်ကြတယ်ဟာဘယ်လိုလဲကိုကြီးဘိုင်ဘုရား စုမလုံးကြီးချင်းနဲ့တန်ကြောက်တဲ့ရဲနေတဲ့အားခဲတဲ့ဖြစ်ခဲ့တဲ့အဲ့ဒီကိစ္စကိုပြီးအောင်ဘယ်လိုလုပ်လို့ပြီးရှင်ကျူတဲ့အာခွေဖြစ်အောင်ဘယ်လိုလုပ်ပြီးရဟခန္ဓာကယဟဖြစ်အောင်တော့သိသမောတဲ့ကသိဖြစ်အောင်တော့တကယ်ကူညီပေးတာသံဃာတော်ကြီးဒါပေမဲ့ကိုယ်နဲ့ပဲရှိတဲ့သံဃာတစ်ပါးတစ်ပါးကိုတဏှာတဏှာဥမိတလုံးကြီးကောင်း သာသာဆုံးမှာအိမ်ကလည်းနေကြအုံးကြီးကိုအလုံးလိုက်ပဲတော်တော်စုပ်ပိတ်မိပါတယ်ဘာမှမဟုတ်တာလို့ဆိုတယ်အဲ့ဒါလေးတွေအစွဲရတယ်မိုးရုပ်ပြင်းပြင်းမာမှကြာထိုင်လိုက်ကြတဲ့တရားဝင်လိုက်ကြတဲ့ရှိတာအဲကွာလိုက်ကြတဲ့တိတ်ရှိနာအုံးကြီးတည်းပြုနာအုံးကြီးမပြုတ်ပဲတရားထိုင်သင်ပူတာပဲပတ်တယ်ဘာတရားမှမရဘူး ဘာတရားမှမရဘူးအစွဲကြီးတော့လားကိုလည်းဘာမှမသက်သာဘူးတစ်ချိန်ကနတ်ဆိုတဲ့ရှေ့ကလေးဖြစ်အောင်အဲတဲ့အားကြသူတို့ဟာဘဝပြောင်းနေတဲ့ကြောင်းပါပဲချွတ်အားနေတယ်ဘုရားဒါပေမဲ့လူတွေကနေသာပြန်ရှိနတ်တာဆုံးမရဝါနလက်ကရှိတဲ့ဘုရားဘာသာဝင်အဲ့ဒါဝိဇ္ဇေဘောသက်တာအာတိမြေကျတဲ့ခဏလေးရှိရအောင်လဲဆိုတဲ့အစွဲကြီးတော့မဟုတ်ပါဘူး တတိထံရာဒုက္ခတပါဒပြည့်စရာလေးအများကြီးပဲဘာလဲကံတော့ပြည့်စရာလေးပါပါဘယ်ဘာသာရေးမှာရှစ်မှန်တာတစ်ခုမှရှိတော့ဘူးအေးခရာရာတို့ရဲ့ဘာသာသွေးမရှိစေဘူးလူမျိုးသွေးမရှိဘူးတော့ဟောဘာဝိုင်းရဲ့လာပြီးရောက်နေပြီဒါတော်ဒီဝါအဲ့ဒီအဲ့ဒါကြောင့်ပရမဝိရှာတဲ့အဲ့ဒီဝိရှာတော့ဟော သူတို့ရဲ့ဘာသာထုတ်ကံကတစ်ဆယ်များရင်သူတို့ဘာသာအတွက်နှစ်ကြတရားများတစ်ဆယ်တစ်ပေါင်းများတစ်မျိုးနှစ်ယောက်တစ်ပေါင်းများနှစ်ပေါင်းသိတယ်နှစ်ပေါင်းဆယ်သိတယ်သိတရားများရင်အဲ့တော့ဘုလူဒီကူဆိုပြီးတော့သူတို့ကအများကြီးရှိသွားရှာတယ်ခန္ဓာကိုရှာပြီးတော့ထားတာလေအဲအဲ့ဒီလိုဝေရပြီဆိုတော့နောက်ကသူတို့လူမျိုးတွေတော့ပြုတ်တယ်ပြုတ်တယ်တော့ကအေး ဒီနေရာမှလို့ဆိုင်ရအောင်အာသိက္ခာဆိုဗမာရီကသိက္ခာကြီးမရဘူးလားသူတို့က360နောက်တော့3လေးတော့ကိုဆောင်ပြီးတယ်အရှိကိုကြည့်အားတို့လေးအမိကျအမိစားကောင်းကျကောင်းတာဒါပဲအဲ့လိုအရှိကိုကြည့်ပြီးတော့ပြည့်စုံလို့ဆိုတဲ့ပြီးတော့မှဆက်ဆံရတဲ့ကောင်းကောင်းနဲ့သူများ900ရောက်သူတို့400ဆိုတယ်900ရောက်တယ်လို့9ခုရောက်တယ်သူကအခု20ကျော်ရောက်အဲ့ဒီကတော့သူကငွေရအများကြီးရတယ် အဲဒီဝိညာဏကိုခေါ်ရတာသစ္စာနဲ့နဲ့ကြတော့သူတို့ကတကယ်ကိုရုပ်ကြည်ကြည်နဲ့သူတို့ဘာသာကိုသူတို့ထည့်တာတို့မြန်မာတွေကဘယ်မှာလဲလို့ရှိနေရှိခိုင်းကြည့်တော့သူတို့ကတကယ်ရှင်းလို့ရှိတော့အဲ့တော့ဝိညာဏတရားသူတို့ရပါဘယ်သူကပြေးတာတို့မြန်မာတွေကဘယ်သူကပြေးတာမြန်မာတွေကဟုတ်ပြီအဲ့တော့ဝိညာဏ ဆောင်ရွက်မှာတော့မှာဘာလို့လဲဆိုတော့လူကြီးတို့တက်မှုမေခညာကိုယူပြီးဘယ်နဲ့တပ်ကိုရောက်တယ်လို့ပဲတော့ရောက်တယ်လို့ဆိုပြီးတော့အာလုံးနဲ့လည်းအောင်မြင်တော့မှတက်တယ်အရှင်ရဲ့နာမမျိုးသမီးချောရုံနေတဲ့လေးကိုသူတို့ကကောက်ယူပေးတာပြီးဟောဒီပဲရောက်တော့လို့ပါနောက်တစ်ခုအတိုက်ပဲဟုတ်လားအပြိုရရောက်လာတဲ့ဒုညာမလေးကငွေနဲ့ငွေနဲ့ ဒါကြောင့်ပိုက်ဆံသာရှိရာဟုတာရှိမယ်ဆိုရင်အမျိုးမစင်တာဘူးဘာသာမစင်တာဘူးပြိတ္တာပိုက်ဆံသာကြီးနဲ့လည်းဓာနေဒုက္ခဒုက္ခပါကြီးနဲ့လည်းဓာနေဓာအလေးပဲနေတော့ဘူးလေဘာသာမစင်တာဘူးဘုရားမစင်တာအေးအဲ့ဒါတည်းဟာအဲ့တော့ဝိမာန်မှတိတော့ဒိဋ္ဌိနဲ့ဆွဲရောက်ပြမြားပေါ်ပြီးတော့အစာဝါကိုပြည့်တယ်အဝတ်လာကိုရှင်ပြည့်တယ် ကာမအာယမပေးလိုက်သွားရောတို့ညာအဲ့ဒီမှာတထွေးပါဒါရောက်တို့ကမြန်မာမတရားရတယ်ခလားခလားကလက်ချက်ကလက်ချက်ရရှိပါလားအများကြီးဒါရောက်တို့ဟောအင်္ဂလန်ကအဲ့ဒီမှာတွေ့ခဲ့တဲ့ဆောက်ကူကြီးတို့လေအေးဒါကလည်းဟောဆွေရှင်ကြောက်တဲ့ကျွန်းသားကလို့ဘာနေလဲလောက်တာအဲ့ဒါတို့ရဲ့ဘာသာဝင်အတိအကျနိုင်ငံရခြားတာလမ်းပြီးတော့ပို့တာလေ တို့လူရဲ့ဘာမှမလုပ်ကိုယ့်ရဲ့ခွဲတဲ့ဘုရားကိုယ်နေလဲကြည့်နေတာပဲကိုယ့်ရဲ့ခွဲကိုเจ้าနဲ့အသိကိုယ်နေလဲကြည့်နေတာပဲအဲကိုယ်သာကြိုက်တယ်ကိုအဲဒုသာဒုသမီးအဲအစာဝအစာကိုဘုလားအောင်စီကိုပညာထားအောင်တဲ့ကိုအိမ်တော်ရေးချပေးလိုက်ရင်လူကြီးသူမတွေကဘုရားကိုချီးပြီးလို့ချီးပြီးတာတဏှာစားညာတဘောကပဲရှိသေးတယ်ဒီသားကြီးအပယ်မဖြစ်အောင်အနာတဝေကိုချစ်တယ် အနာဂိအမာလိမောကလည်းကုသိုလ်ရှင်ဖြစ်တဲ့ဉာဏ်တရားကိုတရားတရားပေးပြီးတော့ပို့ဆောင်တယ်။တထောင်ပေးပြီးတော့တရားနာခိုင်းတဲ့အခါမှာအဲ့ဒီမှာသူသဘောထားပြောင်းမှလို့တရားကိုစိုက်တာဟောတာဖြစ်ပါတယ်။ဟောချစ်စာနာလို့အဘုဒ္ဓဒီအချက်ဟောဒီလိုအချက်မျိုးမှာဘုဒ္ဓပြတာ။ဒါကြောင့်ဉာဏ်လေးကိုဒီလိုမှများကိုသားမင်းကိုအစာပေးအဝတ်စင်ရောပညာသမီးကိုအိမ်အောင်ချပေးလို့များ တာမတည်သေးပါဘူးဒါတဏှာစဉ္ညာလည်းရှိပါသေးတယ်ဒါသတိအပယ်မနဲ့ဝိပဿနာအထုတ်စေခြင်းဖြင့်တကယ်ဖြစ်ဖြစ်ဖြစ်မှလည်းဖြစ်တာကိုလိုပါသေးတယ်ဟုတ်ပါလားမိတ်ကခိုက်တော်ပြီအဲ့တော့ကိုယ်ကနေပြီးတော့လာတာတို့လူမျိုးကြီးတို့တဲ့အောင်ဆိုပြီးတော့မြန်မာတယောက်ရရင်ဘလောက်ရှိဖို့သမီးတယောက်ရရင်ဘလောက်အာဘိုင်အဘီအိုင်ဘီ that that is why ရဲ့မြန်မာမျိုးသမီးတယောက်ရဘလို့ဆိုပြီးတော့ပါပုံနဲ့ချင်းနဲ့ချောက်ပြလိုက်တာဟာဖြစ်ပဲနဲ့ဖြစ်ပဲနဲ့ဆိုပြီးတော့မြန်မာမကြီးဖာပေါင်းနေလိုက်တာမေကရာကိုယူပြီးဒီတော့ဒီအပလာသူတို့ကတို့မြန်မာမတယောက်နဲ့သူတို့စစ်သား900နဲ့ရှင်းနိုင်ရတာကျွန်တော်တို့သူတို့ကအေးသူတို့မျိုးကြတိရတဲ့ခါကဩသူတို့မျိုးသမီးရွယ်ရောက်တယ်ဘောင်းလေးချုပ်ပြီးတော့အိမ်မက်နဲ့ပတ် ဘယ်လိုနဲ့မှမဆက်ဆံရဘူး။ဒါနဲ့ဈေးရောက်တဲ့ပန်ဒီဝတ်တို့ဒီအိမ်တော်ကြပြီးသားနဲ့အဘိုးကပြရမယ်။အပြုတ်ပဲတော့မှမရဘူးလေ။တို့မျိုးကိုဘယ်တော့ထိတာ။အဲ့ဒါတော့ထိနေနဲ့ထားတယ်။အချိန်ပန်ဒီဝတ်ပြုသမီးနဲ့အဲဘုန်းကြီးတို့ဂျာမနီမျိုးသားလေးကိုချစ်တယ်ပါ။အဲ့ဒီမှာအထက်ပါလို့ပါလို့အကုန်လုံးဝိုင်းပြီးတော့ကိုက်မင်းတို့ချစ်လိုက်တာချစ်လိုက်တာ။ဒါတို့ပါလားဘုရား။ဝင်နေပါမိန်းကလေးရောသူနဲ့ဖြောင်း မထနိုင်ပါဘူး။ကိုင်းမထနိုင်ဆိုလူပုံတွေမှာချိန်နှံချက်တွေရိုက်တယ်။သူမြန်မာမျိုးသမီးကသူများတွေလိုက်ပါရင်ဘာဥပဒေရှိလဲ။ပြောတယ်။နာရှိလုံးမရှိဘူး။သူတို့မျိုးသမီးကိုချိန်နှံချက်တွေရိုက်ဂျာမီမျိုးသားကိုတတ်ပြီးတယ်။ဒါသူတို့ရဲ့ဥပဒေ။ဒါဥပဒေလည်း အဲကိုမြန်မာမကတော်တော်မျိုးသားကိုကြိုက်ဒုဘာသာလည်းဝယ်မလားဝယ်မဲ့အဲမေယုကိုဟောလားရွှေကိုမာမြန်းကိုခဏောင်းနဲ့နင်းပြအဲ့ဒီမှာစွတ်တက်သွားအောင်တို့မြန်မာတွေကတောက်ပြီးတော့လိုက်သွားတယ်ဘယ်တော့ရှင်းတာဆရာကောင်းပါငွေနဲ့ဟုတ်လားကာမဂုဏ်နဲ့ ဟိုကအစာဝါးပြီးတဲ့ဝလာဆိုတဲ့ကာမအာယနီးမျိုးစုံတဲ့ဆိုပြီးတော့ပြေးလိုက်တော့မရှိပါမလားတိတ်ကလေးတိတ်ကလေးဆိုပြီးတော့ပါသွားကြတာအေးအဲ့ဒီမှာသူတို့ကသူတို့ဘာသာနဲ့ဘုရားဘုံဝင်ပါဘူးလို့ခေါင်းမှန်နေအမျိုးမျိုးနေဆက်ရင်အောင်နဲ့ဝေကာယရိုက်တယ်ဒါနဲ့ကိုကြီးချင်းနေဆက်ပါတယ်အဲ့ဒါကိုသိသွားလို့ဓမ္မပြီးတော့ရုံးနဲ့ဟုံးနဲ့တာကိလို့ဖြစ်တာဒါပဲ ရက်ဆက်တယ်သူတို့ကြောင်းပြောရရင်အများကြီးပဲအေးအဲ့ဒါပဲဗျာဒါကြောင့်အဲ့လိုမှနေတတ်ဖို့မသားရင်နိုင်ငံညာပို့ပြီးတော့ဝိစာခိုင်းတယ်ဝိစာခိုင်းတယ်ဆိုတာအားလည်းပါပဲဝိစာခိုင်းဟုတ်အဲ့ဒီဟိုဗျာတို့မြန်မာပြည်မှာရှိတဲ့ဘာဒီဝန်းတွေဘာဒီတို့ဘုရားဝါကြောင်းတဲ့နာမှာဆိုရင်တကယ် အနောက်လည်းပူလာမလာပါနဲ့သူတို့ရဲ့ဘာသာနဲ့ဟာလာသူမျိုးကိုတက်တော့ပြီးသူတို့ကပြက်ပြက်သားသားထိန်းနေတာတဲ့ပါလေအဲ့ဒီလိုလူမျိုးကြီးရဲ့သူကလာတာမြူတာအဲ့ဒါကြောင့်လူကြီးရဲ့ရောက်ခါနဲ့ဝတ်သားပါနောက်သူတို့ရဲ့နေရာကငါ့ကိုဘယ်လိုဘလောက်ချီလို့လဲချီလို့ရင်လက်မင်းကိုလေးပြီးသွေးနဲ့ငါ့ကိုပူလို့လားအဲ့ဒီအဲ့တော့တကယ်ယုံကြည်ရှင်းချတဲ့တမန်တော်လို့ပြောကြတယ် အဲ့လိုပုဂ္ဂိုလ်ကတကယ်လေးမှန်ချိန်ကြတယ်ဟာဆုံးရှုံးတာလည်းမဖြစ်ဘူးဆိုပြီးတဘိုးနဲ့သိုးတော်စားတယ်အဲ့ဒီသိုးရဲ့လယ်ကြီးတွေနဲ့သူတို့ဘုရားကိုပူဇော်တယ်ဒီလယ်ကြီးသားစားတယ်ဆိုတော့သူတို့ဘုရားကဒီသွေးကိုမြတ်လို့တယ်ဆိုတာကိုရှင်းပြီးစားတယ်မာနမာနပါတာသူတို့ရဲ့ဘာသာကိုဘလို့ယုံကြည်ချက်ပြင်းထန်တယ်ဆိုတာလေးကိုကြည့်။အဲလိုလေဒီနာသာဘာဖြစ်လို့ဟောသူတို့ရဲ့ကားတိုင်းပိုင်းမသိမရှိပြင်အာလား မြန်မြန်ပြီးတော့မြန်လာပြီးတော့လည်းခေါ်လာမြန်မှာဘုရားကိုယ်တွေနောက်တော့ဘာလို့ပါလဲသူဟောလိမ့်ရှိပေါ့သူကလည်းနေပြီးမှထားတယ်ဆိုတော့သူတို့ထားသူတို့ဘုရားရဲ့ကိုချနောက်တစ်ချက်ကဒီလိုလည်းပြီးပြီးတော့သူ့ရဲ့သတ်တာတော့သူညာသတ်တဲ့ရောင်းတဲ့အားကိုသူဟောရဟောရတော့ယောဂဘုရားလည်းကျင်းတယ်ကိုယ့်ရဲ့ဘုံပုံတော့နောက်လည်းဒီလိုလည်းပြီးပြီးအမျိုးသမီးတွေကစားပြီးတော့မှပြိတ္တာကြီးအော်သိရှိတာ အဲဒီဝိစုရာထားတဲ့အခါကျတော့ဘာဖြစ်လို့တို့အခုပရိကြီးတွေကဟောနေမြင်ဘူးလားမြင်ဘူးလေနော်အဲ့ဒီအခွင့်နဲ့အတန်ရောရှားဘူးလားအာ အာသာလူမျိုးတွေကြာဆုံးပါစေလို့ချိန်ဆတိုက်မယုံမြန်လာတဲ့ခိုင်းတို့လူတွေအဲ့ဒါကိုအကောင်းဆုံးပြီးလက်ခံတယ်ဘလို့ရှင်းတာလဲအေးအဲ့ဒီအနေနဲ့တော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့အချိန်ကအိန္ဒိယကမ္ဘာလူကြီးဒုတိယအများဆုံးအားလုံးကလူကြီးများပြီးတော့အေးရှင်တွေပဲကိုယ်ပါတာကိုယ်လူနေကြနေတယ်လို့လည်းပြောပြီးတော့အချိန်ရောက်နေတဲ့အချိန် ကိုကမိကောက်လို့အဲ့ဒီပေါ်လာကြီးကအချက်တမ်းမိမရဲ့ရောက်ကြတယ်။ညာရလက်လက်နဲ့ဆိုပြီးတော့ဩနဝခါရီဖေရအိန္ဒိယတွေတုံးလို့ဆိုပြီးခါရရအိန္ဒိယ။ဟုတ်ကလား။တကယ်ကပါကိစ္စလန်ဆိုတာအိန္ဒိယ။အခုပါလီမန်ဖေရပါ။အဲ့လိုရရောက်အာဖရိကနိုင်ငံနဲ့စပိန်နိုင်ငံတွေနဲ့ပါလီမန်လည်းပြော။တချိန်ကဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့အင်ဒိုနီးရှားဟုတ်ကလား။ ပြီးတော့ရှင်းကုမလေးရှားခရီးသွားကျွမ်းတဲ့ချက်ရောက်သွားပြီ။ယုံနဲ့လည်းပြည့်တယ်ဆိုတာကြားလို့လား။ယုံကသူ့ကိုသူပြင်းပြဖြန့်ရတဲ့အချိန်ချင်းပြီးတော့အိတ်နေလိုက်တာလက်သာရှိတယ်။အခုတို့မြန်မာဘုရားဘာသာဒုတိယကမ္ဘာမှာစီမီလာလိုက်ပါပါရဲ့။အခုစတုတ္ထအစ္စလာမ်တွေကရှိရောက်နေပြီ။ရခိုင်ပြည်နယ်သုံးပုံတော်ကိုတို့လည်းထဲပါသွားပါ ဒါကြောင့်ဒီဝေဒရာဝိနည်းနဲ့ဝေဒရာဝိနည်းတော့ဒီပရာဝိနည်းကြတော့အရှင်ရုပ်ပဲပြောပြတယ်။ဘုန်းကြီးတို့တခါမြင်တယ်မှာပရိပေါင်း1938လို့ရှိတယ်။မန္တလေးတိုင်းမှာလုံးနေရရန်ကုန်တိုင်းမှာ190တော်လုံးကေယောဒီတိုင်းမှာ150တော်လုံးဘုံပြင်းနဲ့ကိုယ်တော်လေးတို့တခိုင်းနဲ့ကိုယ်တော်လေးတို့အဲဒီလိုနဲ့အလုံး20တော့တိုင်းနဲ့ပြည်နေပြီးတော့1960တော်လို့ရှိတယ်ဒီပြည်ကမြေပေါ်ယူသွားပြီ။အဲဒါအိတ်ကောင်းလုံးကလား ဒုက္ခရပါရီအလုံးစုံတဲ့ဆော့လို့ကာတွန်းနဲ့ကာရာဂူကြီးနဲ့ပြီးနေတာကာရာဂူကြီးဆိုတာသူများအမြဲတမ်းတဲ့အာဇင်တိလို့အချင်းကိုရှုပ်ရှိတဲ့မျက်နှာသုံးဖို့တရားပြီးပြီးတော့အမှားဆိုတာမင်းနာမပုရှိလေမင်းနာမပုရှိလေဘာပြောလိုက်တယ်မင်းနာမတော်ပြီးမရှိဘူးဒါကြောင့်လေဗျာ ကိုယ်နားရောက်နေတဲ့ကြားကိုကိုမပြေတဲ့ဝင်နောက်မှဘူးရှိတဲ့တုံးနေတာဟုတ်လားလက်ထောင်နေရ60လောက်ရှိသွားပြီလို့ပဲဘာလို့ပါကြားသဘောပေါက်လားအေးကြိုက်တော့တော့ဒီအချင်းတွေပဲကျန်တော့တော့ချိန်မရဘူးလို့လေဟာအဲ့ဒါကြောင့်တို့လူတွေကကိုယ်ဘာသာကိုယ်အာနာကိုရှင်းရမယ်ဟောဒီသိမ်တော်မင်္ဂလာတိဘယ်တော့မှပြတ်တယ်လဲဆိုတစ်ခါပြတ်မှပြတ်တယ်နှစ် သာသနာပွဲမှာဖြစ်သုံးမလိုအပ်လို့သံဃာတော်များကကံဝါနဲ့သုံးမှာဖြစ်တို့ပြေဘာအမှဖြတ်လို့မရဘူးဗျာဟုတ်ကလားဒါကြောင့်ယနေ့ကတို့ယူသားသမီးအိမ်ဖြစ်ရသည်အာစိတ်ရုပ်ဆုံးတယ်အဲ့ဒီကမိမနဲ့ဆိုတာကြောက်လားတရှင်ဘုရားလက်ထက်အဲ့ဒီကတိမ်တော်ကနာရှိတယ်တို့မှာ သိသွားမလားဘလို့အရေးကြီးတယ်ရေးကြည့်ဘူးလားရေးပါပါအရေးကြီးပါတယ်ရေးမရှိချမ်းရှိတာမလုပ်ပါနဲ့လို့ငါပြောတာတကယ်လို့ပါလိညံ့တယ်ဆိုတာကသင်တို့ပြလို့မတတ်နိုင်ဘူးသိပြီးတော့မိမိမောင်းနေတော့ဟိုကောင်းရတာ2460လောက် ခိုင်အချင်းရောက်ပြိဿရင်ရွှေမြန်မာကိုယူပြီးဆိုတော့ငွေရှိတယ်ခုနငွေရက်ကိုအဲ့ဒါပေါ့လေတရားနာတစ်ဆက်တစ်ချက်နဲ့ဆုတာလေအဲအဲ့တော့မြန်မာပြည်ထွက်မြန်ဝေကအကုန်လုံးသူတို့လက်ချက်ပါနောက်ဒီအာနာကိုယူပြီးဆိုတော့တို့ကနေ့စရိမောရာဟုကစပြီးတော့တို့ရဲ့မြန်မာတို့တော့ပြည်ထောင်စုအုပ်ချုပ်ရေးတဲ့မှာတို့ဘာသာဖြစ်ပါတယ်တို့စီမှာလုံးဝမခံဘူးအဲ့ဒါလေးကိုလည်း တို့သံဃာသမားတွေကလိုက်ပြီးအာနာကိုတို့ယူတော့မယ်အေးအဲ့တော့တယုတ်ကအဲ့ဒါကြောင့်ကင်းပါပါအာခဏဒီဟောဒီတို့စီတာလေးတို့ကလူဝိရနဲ့ဖြစ်မှုဆိုပြီးတော့လူဝိပြောင်းပါပဲအော်အမေရိကတို့ဘယ်လိုမှလုပ်ရတဲ့အခါကျတော့အနုနည်းနဲ့မရတော့ဘူးဩဟောထိုက်စတာဆိုတဲ့တရားတစ်ဆယ်ရှိတဲ့အတိုင်းနဲ့ပေရဘောဆိုတဲ့ဌာနလူကြီးဟောဒီညာနဲ့တိုက်တယ် yes တဲ့ဝါမှာ ဒါကိုအရေးလိုလေးပါသိထားဖို့ပြောတာနော်ဒါဖြင့်တပည့်တော်တို့ကိုရှိတဲ့ပရိဘော2460လောက်ကိုချက်ရမှာလဲနှင်းနေမှာဒါဖြင့်မောရှိတွေကိုဆွဲရရမှာလားတပည့်မမပြတ်စားဟာဘောကင်းတော်လည်းကျင်းလို့လို့လည်းပြောတာဘုန်းကြီးတို့ဒီအမေရိကန်ရတခုလည်းပြောရအဲ့မှာမြန်မာပြည်50တနေရာက50တနေရာသာရှိအဲ့ဒီမှာဘုန်းကြီးတို့၅ပြည်နယ်လောက်ရောက်ပဲတယ် ကာလီဖိုးနီးယားလော့ဂျ်အိမ်နဲ့ပြီးတော့ဘုန်းကြီးတို့နယူးယောက်ဝါရှင်တန်နယူးဂျာဆီအကုန်များတယ်တို့လူမျိုးတွေသူတို့မြေပေါ်မှာရှိနေကြပါတယ်ဒါကြောင့်ကိုရှင်းစာတစ်ချက်တော့ နောက်တစ်ချက်ကကိုယ်ဟာသွားပြီးတော့လုပ်လိုက်လို့ဆိုရင်တစ်ချိန်ကနွားတော့ပေါက်ရုပ်ပါမိရှုပတ်ခဲ့တဲ့သမားငရဲနဲ့နှစ်ပေါင်းများစွာကြာငရဲကလွတ်ကြတော့လေကံအတွင်းအစာကံလိုအကျိုးပေးဆိုတာလို့မိုးပေါက်ပြန်နေတဲ့ကြီးကန်းမှာကံကြမ္မာကြီးတော့အော်မိမိ ကတော့ကျိုးပြီးကရကျွင်းစားနေအားဖြင့်လေးသီးလို့ဆင်းရဲလို့မာနလို့ဖြစ်ပြမယ်တဲ့ လူငွေရေးဖြတ်ပါကိုယ့်ရဲ့ဘာသာလူမျိုးသားနဲ့ပေါင်းနေဆက်ပါတော့အိမ်တော်ရေးဖြတ်ပါကိုယ့်ရဲ့ဘာသာလူမျိုးသားနဲ့အိမ်တော်ဆက်တာအကယ်၍ကိုသားသမီးတယောက်ကတော်ဒီမှာမြန်သွားကြိုက်ပြီးဘုန်းကြီးမတိတာပါပေါ်ပြီးတော့အချမ်းသာနာတွေ့ဘယ်လိုမှမရတော့ဘူးလို့ဆိုရင်တော့အမေပြေတာပြောလိုက်တော့သာသမီးရေသူကနေဝန်းတော့ပြင်လို့ပါတော့ဝဲဝီဝဲစားဝေးပြင်လို့လိုက်ပါတော့ ခွေးဝိုက်သားတွေတော့မျိုးမျိုးမပြတ်ပါဘူး။တော့ဒီဝန်နေလို့မျိုးမျိုးမပြတ်ပါဘူး။ရှင်း။ဒါကြောင့်ငွေကိုပေးသည်၊မြေကိုပေးသည်၊ရွှေကိုပေးသည်ပြီးတော့လူကိုပါပေးကြသည်။ရှိကလည်းပေးခဲ့နေပြီ။အခုလည်းပေးနေကြသည်။နောက်လည်းဆက်ရဆက်ရပေးကြနေဦးမည်။ အပိကံယေယောဘတဲ့မြန်မာတွေသည်အမဲအလုံးသည်နာမဲနာလုံးသည်ခုတရားတတိမဆောင်မသိတော်နေချသည်မကြပါသည်မကြပါသည်အကဲ့တိခတ်တော်မီဟောမြေပြိုလဲလူမပြောက်တော်လဲလူမျိုးလဲလူပါတတ်တဲ့ဆိုလိုစကားရှိပါသည်အဲ့ဒါတော့ဘုရားကလည်း သတိထားပါအဲ့တော့ကိုယ့်ဘက်ကဘုလိုမို့ပဲသူတို့ကိုလည်းကိုယ်နဲ့မရှိပါနဲ့ငုတ်ထိတ်တွေဖြတ်ပါလေကိုယ့်ဘက်ကအဲဘာသာသာသနာရှိရုံရဲ့တို့ရဲ့အမျိုးဘာသာစောင့်တိုင်းကိုဥပဒေအဲ့တော့ဒီညမာလေးကဝင်တ်တယ်ဆိုတော့ပြောကြတယ် မှန်လားလို့စဉ်းစားပြီးပြောရပါဘူးစဉ်းစားပါအဲ့ဒီလိုဒီဝင်နိုင်နေကြပါလေတွေ့တာဝင်နိုင်ရင်အော်ဘယ်လိုကော2262လုံးပါလေအလုံး20ရဲ့အချက်မရှိပါဘူးအလုံး20ရဲ့အောက်ရှိမပါသေးဘူးတွေ့တာအေးအဲ့ဒါကြောင့်တို့ဒီအနိဝဉ္ဇဉ်မှာဘာသာချမ်းလူကြရရှိတော့ရှိရလို့ရှင်းတာတို့ပြေကိုတွေတွေ့ ဒုစန္ဒမျက်စားပြီးတော့အဲအရင်နေအဖက်ချိုးချိုးဒီဝန်နဲ့ကျင်တာလဲဆိုတို့ကိုရန်သူလိုပဲလို့ထင်နေမှာမယ်ကိုကျင်တာပြထားဟုတ်ပါလားအေးအဲ့တော့တို့ကိုယ်ကလည်းတို့မျိုးမသားရဲ့ခရာဘုံကိုခြေလောင်းဖလောင်းနဲ့ပေါက်ခိုင်းနေရတယ်ပြီးတော့ရက်ဆက်လုံးနေလူကဘာကဝေကိုလည်းယူပြီးမိကိုလည်းယူပြီးဒါကိုလည်းကိုယ်ကိုယ်ကလည်းထုတ်လိုက်ပါလားဖြတ်ကြည့်လို့တချိန်ကမိလိမ့်တာမင်း ရှင်းသာရတိနဲ့ဘေးပေတို့ဘာသာရေးအုံတော်ရှင်းသွားတဲ့အခါမှာအန္တရာအာဒနာတည်စေသည်လို့ပေတောင်းရရှိတဲ့အာဖဂန်နစ္စတန်မှာရှင်းလူဘွားကြီးတွေတည်ထားခဲ့ပါတယ်။အဲဒါတာလီဘန်တွေလည်းတည်ထားတော့အကြောင်းပြပြကမ္ဘာဘာသာပေါင်းစုံကမေတ္တာရခန္ဓာတော်များနောက်ကြဒိုင်းပိုင်းနဲ့ဖွဲ့လိုက်။အော်အခုသူဘုဘောတော်ဝင်လာတော့တာလီဘန်ပြေးပြီးတော့ပြေးတယ်။ဖယားရှု။ဟုတ်ပါလား။ အေးအဲ့ခုနကဝိတ္တနွားတတ်တယ်အဲ့ဒါနွားတဝိတ္တရဲ့ဒေသနာဒေသနာမရလို့ခေလာတယ်လည်းပဲပြေလို့မလို့ပါဘူးကကျမရပါလိမ့်မယ်အဲ့ဒါကြောင့်ဘုရားကပလီကိုလည်းနည်းနည်းမှကြည့်လိုက်ဘုရားကျေနပ်မှဆက်ပါစေအဲ့တော့ကိုယ်ကလူမျိုးကိုယ်ပါလားကိုခုနကရှိဝါရေးချက်ပါလူမျိုးရေးချက်ပါအိမ်တော်ရေးချက်ပါ တတ်တတ်ရရကလေးနဲ့ပြန်ပြီးတော့ပြင်ချင်ရဖို့ရေးကြည့်တယ်ပြီတို့လူမာဟောတာရတာလှုပ်ရှုပ်ပြီးတော့အချိန်ကုန်ဝေကုန်ရတာတတိထားပါရှင်းမလားရှင်းပါပြီအေးဒါကြောင့်တဲ့ဘုန်းကြီးတို့ဒီညာမပြေမှာဘုရားဘာသာသိတာဘလောက်အကြီးကကြောရုပ်ကြတယ်ဆိုတော့အဲ့ဒါပြောရင်းတာတို့ရဲ့ညာမပြေမှာဗလီဘော1960တောင်လို့ရှိတယ်အဲ့တော့တို့ရဲ့သေတော်မင်္ဂလာကိုတို့ဘာသာရေးကိုဘုံပြုသောအဖြစ် ဘာသာရေးကိုပြီးလို့လို့တော့အပြင်ဆိုရင်တစ်ခေါက်နဲ့လို့လို့ကြတာဟုတ်လားဘုန်းကြီးတစ်ခေါက်ထဲဒီကလူတော်တော့ရတယ်ရဘုန်းကြီးသိပါဒီဟာကြီးရမရရင်အဲ့ဒီတိုင်လုံးမလားတော့ဘုန်းကြီးကကြိုတင်ပြီးတော့တစ်ခေါက်ထဲပါပဲဘုန်းကြီးတို့ကမှန်းတယ်ကြိုးစားပြီးတော့ကိုရကိုကိုမာမာအတွက်ဆိုပြီးတော့ဦးကြိုင်နိုင်ရပါရှင်းမလားဒါပြန်အဲ့ဒီတိုင်ကဘယ်တော့အကျိုးများတယ် သာသနာ့ပြုချက်ပြပြီအဲ့ဒါကြောင့်ဒီသိတော်မင်္ဂလာမှာဘရော သိနိုင်ပါလေ။မှန်လားဗျ။အဲနောက်တစ်ခုဆိုလာဦးညာသလနာခသလ လေးတွေတန်ခါလူတွေကြည့်ရမှာလို့ဆန္ဒရက်တွေဆန္ဒရက်တွေဒီထဲမှာဖောက်ပါဗျာတတိတတိရအောင်လို့ဟုတ်ကလားဒါသူတို့နဲ့ဆိုင်တဲ့လေးတွေသူတို့ကနားရှိတနေ့နားရှိတို့ကတရမအကျေရှိပြီဒါပေမဲ့လို့တန်ခါလူများကြတော့နေ့ချင်းနေ့ချင်းညတယ်လားမလဲတာဘုရားဟုတ်တယ်ဒါဟာလူတွေကရှင်နေမှာတို့တွေကခန္ဓာဆုံးလို့ကြီးဆိုလိုက်တယ်တန်ခါလူများကတော့ဆရာသမား ပါတယ်မာနတာကိုယ်လေးကြည့်မနဲ့မထားတဲ့ရှိမြတ်တာကလည်းဘာလို့ဝတ်တဲ့ကြပါလဲဒုသာနာဘက်ကထောက်တော့မှရှိတယ်လူဘက်ကထောက်တော့မှရှိသေးပါဘူးအာနာရှိလို့သဘောပါမလားသဘောပါကျွန်တော်နာနာခာသလား ကြီးတော့ကြားချပါနေပါလေ။တော့ပေါ့လား။ဟုတ်ပါပါ။ကျော် ဆောက်တိယပရိယုဆောက်တိယသမဝသမဝဒိမဖယတိဒိမဖယတိအဘခုနဘုံမှာပရမအာရတိရတော့ဘယ်လိုမှယဟန်ဖြစ်ပြန်မရောပြန်မရတော့ဆုံးဆုံးပါပြုမရဘူးဒုတိယအဖြစ်ဆုံးသာနာဒိဋ္ဌိအာဘအဲ့ဒီအာဘကုသဖြစ်တော့ပြရတယ်အဲ့ဒီဘောမှာပရိယုဆောက်တိယပါလေ ရှိရှိပြီးပဲဘောဓုဖြစ်တာဒါလာတော့လည်းပြစ်အောင်ကိလေသာအရှိရှိပြီးပဲမိုက်လားအခုကကွန်ပျူတာထုတ်လုပ်တာတန်ရှင်းရေးကြည့်ဘူးလားမလေးကဗျာတန်ရှင်းစတဲ့လေးကြီးလားမြတ်ပြပါရနာမလီချက်ချက်တော့ဘုရားကိုမှုထောက်ပြတယ်မှာဆောင်လားဒါမပြီးကိနာကိနာနဲ့ပြောတော့အော်သူရင်ထောက်ပြတယ်ပဲလားတန်ရှင်းအဲ့ဒီလိုပဲ ဟောဒီသင်္တော်ကယဟန္တာတို့ရဲ့အာမဘုံဘုံမှာဒုတိယအကြီးဆုံးအာမကိုတန့်ရှင်းရာဖြစ်ခဲ့တဲ့တန်ရှင်းစိတ်ဒီကသဘောပေါက်လားအဲ့ဒါ ချမ်းသာရေးဘယ်လိုအရေးကြီးတယ်လဲဈေးရုံနဲ့ဓာတ်ပိုင်းကတရိယာရေးမရှိရင်ရောအိတ်မှရှာတယ်အဲ့ဒီသာကတော့ရှင်သက်တွေမကူထားရဘူးသိမောင်းရပါတိုင်းပါကတော့ကူထားရဟောဒီသိတော်မြတ်ရှေးယူပြီးတော့ကျူပါလေသောပဒအပန်ဖဲ့ရာ သုံးသောဖြင့်ပုဂ္ဂိုလ်တွေသုံးသောဖြင့်ဖြစ်ပြီးဆိုပြီးတော့အဲ့ဒီလိုပါလေဟောဒီတိုင်တော်ကလာရှိမှဖြစ်တာဘာရှိမှဖြစ်တယ်တိတ်တော်ကလာရှိမှဖြစ်တာအေးဒါကြောင့်ဒီတိုင်တော်ကလာအင်္ဂါမှာအရေးကြီးတယ်အဲ့တော့သာသနာဆက်ဖြာသာသနာဆက်ဖြာဒီလိုပါဒီလိုပါမင်္ဂလာတိတ်တော်ရှိရသည်မင်္ဂလာတိတ်တော်ရှိရသည်သာသနာဆက်ဖြာသာသနာဆက် ရှိရမည်ဝိဟာတတိယောရှိရမည်အာသာဆက်တဲ့ပြီးအဲ့ဒီသိရှိမှရမည်ရမည်မှာကိုယ်ဖြစ်ဟုတ်ပါလားအဲ့ဒီအာသာလည်းဓမ္မလည်းမရအိမ်တော်ကဆိုရင်ဆယ်ပါးမှရတာလို့ရနောက်ကြတော့သံဃာတော်ရှားပါလို့ရောယဟန်ပြည့်တဲ့မှာဆိုလို့အေးရှင်ပစ္စည်းကသူ့ရဲ့အပြည့်ရှင်သောနာဘုရားကိုသွားတဲ့အခါ ပါးနဲ့ယဟန်ခံနိုင်တဲ့ဘုရားယေရှုကတောင်းခဲ့ပါအဲ့ဒါတော့ဒီလည်းမရဘူးဘုရားကိုရှင်တော်တာလည်းခေါ်ပြကာမတုဒ္ဒန်ကြီးတခုလုံးဒါဘာသာတရား50ပါးလေကာမတုဒ္ဒန်ကြီးကိုဟောပြမှာဘုရားကသာလို့ခေါ်တယ်ကဲမင်းတရားမှာသာလို့ခေါ်တယ်မင်းလိုချင်တာဓမ္မကပြောချင်တယ်အဲ့ဒီသိက္ခာပုဒ်ပါယဟန်၅ပါးအနည်းဆုံးထားပြီးတော့ယဟန်ခံနိုင်လို့တောင်းအဲ့ဒါသိလို့တရားရှိတယ် အဲ့တော့သေတော်မူလာခြင်းမှာဉာဏ်ဖြစ်တယ်ဉာဏ်ကသတ်တဲ့ပွားပြီးကိုယ်ရည်ဖြစ်တယ်သာသနာအဆက်ဖြာသာသနာအဆက်ဖြာသေတော်မှာသေတော်မှာသာသနာအဆက်ဖြာသာသနာအဆက်ဖြာဒီလိုပါဒီလိုပါဒီလိုဒီလိုကတိတိဒီလိုပါဒီလိုပါသာသနာရှိရ တော်ရှိရာစိတ်တော်ရှိရာမြို့ပြည်ဒီဝါမြို့ပြည်ဝါသာသနာအုံးမြင့်ဒီလေဒီသာသနာအုံးမြင့်ဒီလေဒီအဲဒါအခုကလည်းကြည့်လိုက်ပါမယ်ကပြောရရှိတာတရားတော်ကပြောအောင်အဲတိမ်တော်တရားမရှိဘူးဆိုရင်ဆိုရသိနိုင်တယ်တို့ကရေပိုင်းနဲ့အားနာပိုင်းတိမ်တော်တရားရှိစွာပြတာကြပါ အဲ့ဒီသိတော်မင်္ဂလာသာသာတော်များတကားတဲ့သူ့နာသူ့မေပေါင်းကေတံဘောဆိုရွတ်လိုက်ကနှသိနေသောယူကနာချုပ်ပြီးမြေကြီးကိုဖွက်ပြီးတော့အဲ့ဒီမြေကြီးကိုအောက်ကခံနေတဲ့ယူတန်အောင်သွားတည်ပါလေပြိဿာဒါရဲ့ပဘာမြတ်မှာသိတဲ့သာသနာ့ွယ်မှာသိတဲ့မလုံးအလုံးသာသာတော်များကကံဝါနဲ့တုတ်သိမှာအေးသိတဲ့ဗျာအဲကြောင့်ပြိဿာကြီး 对呀啊。